ညကတုန်းကတော့နော်သူသေးကောင်ကိုမျိုးဆင်ញင်ရှုပါပုံအပိုင်းပြောတယ်လို့ပြောခဲ့ပါတယ်နော်ဒီနေ့ဒီအဲ့ဒီအပိုင်းကိုနည်းနည်းထပ်ပြီးပြောမယ်ဘုန်းကြီးတို့ဒီအတုပဘာဝနာရှုခွက်ကနှမျိုးရှိပါတယ်သမထပိုင်းဝိပဿနာပိုင်းဆိုပြီးတော့အပိုင်းနှစ်ပိုင်းမြတ်စွာဘုရားခွဲခြားဟောကြားထားတော်မူတယ်သမထပိုင်းရှုခွက်မှာလည်း သဝိညာဏကအတုပအဝိညာဏကအတုပဆိုပြီးနှစ်ခုပဲရှိပါတယ်သဝိညာဏကအတုပဆိုတာကတော့ဒီ32ခုထာတာတွေကိုသိသိနိုင်တဲ့ပုဂ္ဂိုလ်ကထို32ခုထာတာတို့ရဲ့ယွန်ရှာဆက်စုပ်ဖွယ်သဘောကိုအာယုံယူပြီးတော့အတုပအတုပလို့ရှုခဲ့ရင်ဣဇဒကုဋ္ဌတဖြစ်ခဲ့ရင်ပရမဇန်သမာဓိအထိဆိုင်နိုင်တယ်ဗိဓကုဋ္ဌတမှာကတော့ လက်မဲ့အတုပကဲ့သို့သဘောထားပြီးရှုနိုင်ခဲ့မယ်ဆိုရင်တော့ဥပ္ပစရသမာဓိလောက်ဇာဏကတ်နေတဲ့သမာဓိလောက်နိနိတိရနိုင်တယ်လို့ဆိုပါတယ်နော်ဒါကသဝိညာဏကအတုပခေါ်တဲ့ရှင်အတုပပဲဒီရှုွက်မှာသူကအစ္ဆန္ဒဗိဒပြောင်းဖို့မလိုမိမိတို့ကဇံကိုအလိုရှိကြတော့ဆိုရင်အစ္ဆန္ဒဒီ32ခုဓာတ်တွေကိုပဲစူးစူးဆိုင်ဆိုင်ကြည့်ပြီးတော့သူတို့ရဲ့ယွန်ရှာဆက်ဆုပ်ပေါ်တဲ့ဘက်ကိုအာရုံယူပြီးတော့ အတုပအတုပလို့ရှုရရှုတဲ့အပိုင်းမှာကုဋ္ဌတတစ်ခုကိုပဲစိတ်ကတန်ပြီးရှုလဲရတယ်ကုဋ္ဌတနှစ်ခုသုံးခုကိုခြုံငုံပြီးရှုလဲရတယ်ကုဋ္ဌတအားလုံးကိုခြုံငုံပြီးရှုခြင်းလို့ရှုလဲရတယ်ဒါမိမိကြိုက်တယ်လို့ရှုနိုင်တယ်နော်ဒါကသဝိညာဏကအတုပအဝိညာဏကအတုပဆိုတာကညာကပြောခဲ့တဲ့အတိုင်းသူတေကောင်တူကိုမိမိကတွေ့ရှိခဲ့ဘူးတယ်ဆိုရင် မိမိကပထမအာနာပါနဖြစ်စေသို့မဟုတ်ဓကမထနဲ့ပဲဖြစ်စေသမာဓိထူထောင်ရမယ်အကရင်ဓကမထနဲ့သမာဓိထူထောင်ရင်လည်းယုတ်ကလတ္တမမြင်ခင်ဥပ္ပစရသမာဓိနယ်မြေဆိုင်အောင်အလင်းတွေအကောင်းသည့်အထိရှုရမယ်အကရင်အာနာပါနရှုခဲ့တဲ့ပုဂ္ဂိုလ်ဖြစ်ခဲ့ရင်တော့အာနာပါနကိုသရတ္တဇံသမာဓိအထိဆိုင်အောင်ပွားရတယ်လေးယောက်ညီတွေကအကောင်းလာပြီဆိုရင်မိမိမြင်ခဲ့မှုတဲ့ လိန်တူအလောင်းကောင်ကိုယူရှုရတယ်ဒါသမထဘိုင်းမှာကလိန်တူအလောင်းကောင်ကိုသာရှုရတယ်အမျိုးသမီးကအမျိုးသမီးအလောင်းကောင်အမျိုးသားကအမျိုးသားအလောင်းကောင်ကိုပဲရှုရတယ်ဒါဇံကိုလိုခြင်းဘာဖြစ်လို့လဲဆိုတော့အကြောင်းကဘုန်းကြီးတို့ဒီအတုပအလောင်းကောင်ကိုရှုလိုက်တဲ့အခါတမာရီကကောင်းအကောင်းလာလို့ဥပ္ပစရတမာရီနည်းနည်းဆိုက်လာပြီဆိုရင်ဒီအလောင်းကောင်က ခမင်းအဝစပြီးတော့အိပ်ပျော်နေတဲ့သူကဲ့သို့ဉာဏ်ထဲမှာထင်လာတဲ့အလောင်းကောင်ရဲ့တင့်တယ်တဲ့သဘောလေးတွေပေါ်လာတယ်ထိုချင်းကမှရာဂကဝင်နှောက်ရက်ခဲ့ရင်ပမာရိကလျှော့ကြထွက်တတ်တယ်အဲ့ဒီအကြောင်းကြောင့်သူကလေညူလောင်းကောင်ကိုပဲရှုရတယ်ဝိပဿနာဘိုင်းကတော့ဒီလိုမဟုတ်ဘူးလိန်တူတူမတူတူအကုန်ရှုလို့ရတယ်ဒါသမထဘိုင်းမှာဇန်လိုခြင်းရင်တော့သူကလိန်တူလောင်းကောင်ကိုရွေးချယ်ပြီးရှုရတယ်ရှုတဲ့အခါမှာ ဣဇဒရှုလဲဘိဒရှုလဲရှုဖို့မလိုဘူးဘိဒအလောင်းကောင်တသက်ကိုပဲရှုရတယ်။ဒါပြီးဘိဒအလောင်းကောင်တသက်ကိုစိုက်ပြီးရှုလိုက်လို့တမာရိကတော်အကောင်းလာလို့ရှိရင်အလောင်းကောင်ရဲ့မုံတရံကကိုယ်ကသမင်းအဝတ်စားပြီးတော့အိပ်ပျော်နေတဲ့သူကဲ့သို့ညံနေမှထင်ပြီးတင့်တယ်လာတဲ့အချိန်ခါမှာမိမိကဒီအလောင်းကောင်ရဲ့ရွန်ရှာဆက်စုပ်ဖွယ်သဘောကိုသာအာယုပိစစ်စစ်ဆက်တဲ့တမာရီကိုဆက်လက်ထူတော်နိုင်ခဲ့မယ်ဆိုရင်ပရမဇန်တမာရီအထိဆိုင်နိုင်ပါတယ် အဲ့ဒီလိုပရမဇန်တမာတိအထိစိုက်နိုင်ခဲ့ရင်ဒါကသမထပိုင်းရှုွက်ဖြစ်တယ်ဝိပဿနာပိုင်းမှာလည်းသဝိညာဏကအတုပအဝိညာဏကအတုပဆိုပြီးအတုပနှမျိုးပဲရှိပါတယ်ဘုန်းကြီးတို့ဒီညကပြောခဲ့တဲ့သီရိမာအလောင်းဆိုကြစို့ဒါကအမျိုးသမီးအလောင်းပဲဒါပေမဲ့မြတ်စွာဘုရားကယဟန်ယောက်ျားပြိဋ္ဌယဟန်မိမပြိဋ္ဌ လူဥပဒကယောက်ျားပြိဋ္ဌလူဥပဒိကမအမျိုးသမီးပြိဋ္ဌဆိုတဲ့ပြိဋ္ဌ၄ပါးလုံးကိုဒီရှုွက်အကုန်လုံးရှုဖို့မြတ်စွာဘုရားဟောတယ်။ဟောလိုက်တဲ့အချိန်ခါမှာဒီရှုွက်ကိုယထာဣဒံတထာဣဒံယထာဣဒံတထာဣဒံစသည်ဖြင့်ဣဇဒဗိဒအကုန်လုံးသီရိမာကဲ့သို့အလောင်းနေဖြစ်နေဘုံကိုမြင်အောင်အရှုခိုင်းတယ်။အဲ့ဒါကတော့အာဒီနဝပဲမိမိသူတော်ဘာနှစ်ဦးသားတို့ရဲ့အပြစ်ကိုမြင်အောင်ရှုတဲ့ဤစနစ်တစ်ခုဖြစ်တယ် မိမိသူတစ်ပါးနှစ်ဦးသားတို့ရဲ့ခန္ဓာအိမ်ရဲ့မတင့်တဲ့အတုပသဘောကိုမြင်အောင်ရှုတဲ့အပိုင်းဖြစ်ပါတယ်နော်နောက်တစ်ခုကတော့ဘုန်းကြီးတို့ဒါကအာဒီနဝနုနုပဒနာပိုင်းပဲအဝိညာဏကအတုပပဲသို့တော့သဝိညာဏကအတုပဆိုတာလည်းဒီဝိပဿနာပိုင်းမှာရှိပါတယ်ဒီ32ခုထာတာတို့ရဲ့ရွှေဆက်ဆုပ်ပဲသဘောကိုပဲအာယုံယူပြီးတော့အစ္ဆဒဗိဒအတုပအတုပလို့ရှုရပါတယ်နော်ဒါက အပြစ်ကိုမြင်အောင်ရှုတဲ့အပိုင်းပဲသို့တော့အဲ့ဒီကနေပြီးတော့ဝိပဿနာကိုကုကျင်တယ်ဆိုရင်ခုနကအလောင်းကောင်မှာတည်ရှိတဲ့ဓာလေးပါးကိုမိမိကသိသိရတယ်အလောင်းကောင်မှာတည်ရှိတဲ့ဓာလေးပါးကိုစနစ်တကျသိသိနိုင်ပြီဆိုရင်ယုတ်ကလအမုံလေးတွေတွေ့တယ်အဲ့ဒီကလအမုံလေးတွေကိုဓာတ်ခွဲပြီးယုတ်ပရမတရားတွေကိုသိသိပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာရေသုံးတန်တင်ပြီးတော့ဝိပဿနာရှုရတယ် အဲ့ဒီဗိဒ္ဓအလောင်းကောင်ကိုရှုပြီးတဲ့အခါအစ္ဆဒမိမိကိုယ်လည်းသူ့လိုအလောင်းကောင်ဖြစ်မယ်လို့အာယုံယူပြီးရှုလိုက်လို့အလောင်းကောင်ပေါ်လာရင်မိမိအလောင်းကောင်မှာလည်းတည်ရှိတဲ့ဒလီဘာသိသိပြီးလိုက်ရင်မကြခင်ယုတ်ကလအမှုံလေးတွေတွေ့ပါတယ်ဒီယုတ်ကလတွေတက်ခွဲပြီးအနိစ္စဒုက္ခအနတ္တလက္ခဏာတွေသုံးဓာတ်တင်ပြီးတော့ပဲရှုရတယ်ဒါကဝိပဿနာပိုင်းရှုခွက်ပဲအဲ့ဒီကနေတစဉ်32ခုဌာနတွေကိုအကယ်မိမိကအတုပရှုတယ်ဆိုရင်လဲရှုလို့ကျင်တတ်တဲ့အချိန်လောက်ပေါ့နော်တော်လောက်ပြီဆိုရင်တော့ ဝိပဿနာကိုတကယ်အစစ်ကုကျင်တယ်ဆိုရင်အဲ့32ခုဓာတ်သားတွေမှာတည်ရှိတဲ့ဓာတ်လေးပါးကိုသိသိရတယ်။ဒီလိုသိသိတဲ့အပိုင်းမှာမိမိကညမငုံနိုင်လို့ကုဋ္ဌတာတစ်ခုစီခွဲသိသိလည်းရတယ်။ကုဋ္ဌတာနှစ်ခုသုံးခုစသည်ဖြင့်ခြုံငုံရှုလည်းရပါတယ်မိမိကြိုက်တယ်လို့ရှုနိုင်တယ်ဒီဘိုင်းကတော့ကိုကကျွမ်းကျင်နေရင်ကြိုက်တယ်လို့ရှုလို့ရတဲ့အပိုင်းဖြစ်တယ်။အဲ့ဒီကုဋ္ဌတာတွေမှာဥမာသံမြင်ကတိသောကုဋ္ဌာတမှာ44မျိုးသောယုတ်၊မွေးညင်44မျိုးသောယုတ်စသဖြင့်ဒီလိုယုတ်တွေကိုသိသိရတယ် သိသိပြီးဒီယုတ်တွေကိုအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးဌာန်တင်ပြီးတော့ဝိပဿနာပြန်ရှုရပြန်တယ်အဲ့ဒါကတော့အစ္ဆဒဗိဒအကုန်လုံးရှုလို့ရပါတယ်နော်နောက်တစ်ခုဒီညကပြောခဲ့တဲ့သူလေးကောင်က၉မျိုးဆိုပြီးတော့ဘုရားကဟောထားတယ်အဲ့ဒီ၉မျိုးလုံးကိုဘယ်လိုလုပ်ရှုမလဲလို့ဒီလိုတော့မေးစရာရှိပါတယ်နော်အဲဒီတော့ဘုန်းကြီးတို့သင်ပေးတဲ့စနစ်တစ်ခုကတော့ ဒီအလောင်းကောင်ကိုမိမိကလွန်ခဲ့သောတစ်နှစ်လောက်ကမြင်ခဲ့ဘူးတဲ့အလောင်းကောင်ဖြစ်ခဲ့ပဲဆိုရင်အဲ့ဒီမူလဒီပထမဇန်တမာရီကိုစိုက်အောင်ရှုတဲ့အချိန်ခါမှာမရွေ့စေနဲ့မူလမြင်မှုတဲ့အလောင်းကောင်ပုံမှားပဲတက်ဒီရွှေရှာဆက်စုပ်ဘက်တစ်ဖက်ကိုအာယုံပြီးရှုရတယ်သို့တော့ပရမဇန်သမာဓိလည်းစိုက်ပြီးကျင်းနဲ့လောက်ပြီးဆိုလို့ရှိရင်ကြံနေတဲ့အတုပတွေကိုရှုခြင်းအဲ့ဒီအလောင်းကောင်ရဲ့အနာဂတ်ဖက်ပေါ့ အနာဂတ်ဖက်ဆိုတာကလွန်ခဲ့တဲ့တစ်နှစ်ကဆိုတော့ဒီနေ့လောက်အထိတဖြည်းဖြည်းရွေ့ရွေ့ပြီးရှုလာရင်ဒီအလောင်းကောင်ရဲ့ပြောင်းလဲသွားတဲ့သဘောတွေတွေ့နိုင်ပါတယ်ဒါကတော့မြေမြုပ်တဲ့အလောင်းကောင်သုံးဖို့သုံးတန်မှာဆွပြထားတဲ့အလောင်းကောင်ဆိုလိုပါတယ်မီးသိညို့တဲ့အလောင်းကိုတော့မဆိုလိုဘူးနော်အဲ့ဒီလိုအနာဂတ်ဘက်ကိုတာဆူပြီးရှုလိုက်ခဲ့မယ်ဆိုရင်တဖြည်းဖြည်းနဲ့ ဒီအယိုးတွေမှာအကုန်လုံးဆွေးမြေ့ပြီးယုတ်ကလအမှုံလေးတွေဖြစ်တဲ့အဆင့်အထိတဆင်ပြီးတဆင်အကုန်လုံးကိုယ်စဉ်လုံးကိုထိုင်ထဲမှာရှုရှုလို့ရတယ်။မိမိကြိုက်တဲ့အဆင့်မှာယက်တည်ပြီးတမာရီကိုဆက်လက်ထူထောင်ထူထောင်ပြီးတဲ့အခါမှာပရမဇန်တမာရီဆက်ရင်ဇိုင်းကားတွေကိုသိမ့်စီလို့ရပါတယ်နော်။အဲ့ဒီလုပ်ငန်းခွင်အပိုင်းကိုတော့ဘုန်းကြီးနောက်ပိုင်းကျမှအသေးစိတ်ပြန်ဟောပါမယ်။ဒီတော့ဒီအတုပ၉မျိုးကိုမြတ်စွာဘုရားကုလို့ဟောပြီးတော့ဒီပရမဇန်တမာရီကိုအခြေခံပြီးတော့ ဝိပဿနာကုခြင်းရင်ဟောအာနာပါနမှာပြောခဲ့တဲ့အတိုင်းဣတိအစ္ဆတံဝါကာယေကာယ ानु ပတိဝိဟရတိဗိဓာဝါကာယေကာယ ानु ပတိဝိဟရတိစသဖြင့်အစ္ဆတမရူပကာယနာမကာယယုတ်တရားနာတရားတွေကိုသိသိရမယ်ဗိဓာမရူပကာယနာမကာယယုတ်တရားနာတရားတွေကိုသိသိရမယ်ဒါကပထမဆင့်ဒုတိယဆင့်ကျတော့အနိကပြုစုမြွထွန်းခဲ့တဲ့ဝိဇာတနာဥပါဒသင်္ခါရကံဆိုတဲ့အကြောင်းတရားတွေထင်ရှားပြလို့ ဒီခန္ဓာ၅ပါးယုတ်တရားနာတရားတွေထင်ရှားဖြစ်ပုံအတိတ်ကပြုစုပြုတော်ခဲ့တဲ့အဝိဇ္ဇာတနာဥပါဒသင်္ခါရကံဆိုတဲ့အကြောင်းတရားတွေအကျွင့်အကြံမရှိခြုံငင်းခြင်းကြောင့်နောက်အနာဂတ်ကာလမှာဒီခန္ဓာ၅ပါးယုတ်တရားနာတရားတွေအကျွင့်အကြံမရှိခြုံငင်းပုံတွေကိုမြင်အောင်ရှုရဒီခန္ဓာ၅ပါးတို့ရဲ့ဖြစ်မှုပြမှုတွေကိုလည်းခဏပစ္စုပန်တို့ဆိုင်အောင်မြင်အောင်ရှုရမယ်ဒါကဒုတိယဆက်အဲဒီကနေတစ်ဆင့်သွားလိုက်တော့နောက်တစ်ဆင့်ကတော့ဒီခန္ဓာ၅ပါးတို့ရဲ့အပြည့်တက်တဲ့ အကြောင်းတရားတွေရဲ့အပြည့်သက်သက်ကိုမြင်အောင်ကြည့်ပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်တင်ပြီးတော့ဝိပဿနာဆက်ရှုရမယ်ဘယ်လောက်ထိရှုရမလဲဆိုတော့အရတ္တဖို့စိုက်တဲ့အထိရှုရမယ်လို့ပုံစံတူပဲဟောပါတယ်နော်ဒါကြောင့်ခုသူနေကောင်၃မျိုး၉မျိုးနဲ့ပေါင်းလိုက်မယ်ဆိုရင်ဒီကာယ ानु ဘာသနာသတိပဋ္ဌာန်ပိုင်းမှာမြတ်စွာဘုရားဟောတာကကမ္မထံ14မျိုးရှိပါတယ်14မျိုးလုံးကိုပဲကမ္မထံပဲအထုတ်အထုတ်စနစ်တကျအထုတ်နိုင်ခဲ့ရင်အကုန်လုံးအရတ္တဖို့ပေါက်ပါတယ်နော် အဲ့ဒီလိုအရဟတဖို့ပေါ့ဟောပြီးတဲ့အချိန်ခါမှာမြတ်စွာဘုရားကရုပ်ပိုင်းကိုဟောပြီးတော့ဒီနေ့ဝေဒနာပိုင်းကိုစကြရအောင်နော်ဝေဒနာကိုဆင်ញင်ခြင်း၉မျိုးတဲ့စာမျက်နှာ49မှာရှိပါတယ်နော် ယဟန်တို့အဘယ်သို့လင်ယဟန်သည်ဝေဒနာတို့၌ဝေဒနာတို့ကိုအကျဉ်းချင်းရှုလျက်ရှိသည်ဖြစ်၍နေသည်နိယဟန်တို့ဤသာနာတော်၌ယဟန်သည်ဒုက္ခဝေဒနာကိုခံစားလျင်လေဒုက္ခဝေဒနာကိုခံစားသည်ဟုသိဒါချမ်းသာတဲ့ဝေဒနာကိုဒုက္ခဒါကတော့အလုံးသိတယ်နော်ဒုက္ခဝေဒနာကိုခံစားလျင်လေဒုက္ခဝေဒနာကိုခံစားသည်ဟုသိဒါကဆင်းရဲတဲ့ဝေဒနာအဒုက္ခမဒုက္ခဝေဒနာကိုခံစားလျင်လေအဒုက္ခမဒုက္ခဝေဒနာကိုခံစားသည်ဟုသိ ဒါကတော့ဥပ္ပခဝေဒနာပါပဲအလယ်လက်ပဲနော်ဘယ်ဘုံဘယ်ဘန်းဗဏိနာအဖြစ်သိတယ်ဆိုတာကတော့ဘုန်းကြီးနံကမ္မထံဘိုင်းမှာအသေးစိတ်ဒီရှုခက်ကိုရေးထားပါတယ်နော်နံကမ္မထံဘိုင်းရောက်ရင်တော့နားလည်လိမ့်မယ်ဆိုလိုတာကတော့ဒီနေရာမှာကြုံပြောချင်တာကနည်းနည်းရှေ့ပိုင်းမှာဘုန်းကြီးဖော်ပြခဲ့တဲ့အပရိဇာရဏသုတ်တံတို့သို့မဟုတ်ဓမ္မစကြာသုတ်တံတို့သစ္စာလေးပါးကိုဟုတ်တိုင်းမှန်စွာမသိခဲ့ရဲ့ သန္တရာဝဆင်းဒုက္ခကုံဆုံးရာဖြစ်တဲ့နိဗ္ဗာန်ကိုဘယ်လိုမှမရနိုင်ဘူးဆိုတဲ့ဒီအဆိုကိုအမြဲတမ်းမှတ်ထားပါနော်ဒီတော့ဝေဒနာနုပါဒဘိုင်းမှာလည်းဘုရားရှင်ကအရတ္တဖို့ပေါက်ပဲဟောတယ်ဝေဒနာကိုရှုရင်လည်းအရတ္တဖို့ပေါက်ဟောတော့ဝေဒနာတစ်လုံးနဲ့ရှုသလားလို့ဒီလိုတော့မေးစရာရှိတယ်အဲ့ဒါဝေဒနာတစ်လုံးနဲ့ရှုတာမဟုတ်နော်ဝေဒနာကိုဥတည်ပြီးတော့နာကမထံဘိုင်းမှာဝေဒနာကိုဥတည်ပြီးသိသိရတဲ့နိစ္စနစ်ကတစ်ခု အသိစိတ်ဝိညာဉ်ကိုဥတည်ပြီးသိသိရတဲ့ဤစနစ်ကတစ်ခုဖတ်တာကိုဥတည်ပြီးသိသိရတဲ့ဤစနစ်ကတစ်ခုဆိုပြီး၃မျိုးရှိတယ်ယုတ်ကမ္မထံပိုင်းမှာတော့ဓကမ္မထံအကျဉ်းဤဓကမ္မထံအကျဉ်းဤဆိုပြီးယုတ်ကမ္မထံသိသိဤကနှစ်ခုရှိတယ်ခုနံကမ္မထံသိသိဤကြတော့ဝေဒနာကစသိသိရင်လည်းနံကမ္မထံကိုသိသိလို့ရတယ်ဘာဖြစ်လဲဆိုတော့စအထုဇ္ဇပုဂ္ဂိုလ်ကအနန္တရားတွေအကုန်လုံးလှမ်းရှိပါဆိုသူမရှိတတ်ဘူး မရှုတတ်သေးတဲ့အချိန်ကကြတော့ရှုတတ်အောင်ဝေဒနာကစရှုပါဒီလိုသင်ပေးရတယ်။သို့မဟုတ်အသိစိတ်ကနေစရှုပါဒီလိုသင်ပေးရတယ်။ဒါမှမဟုတ်လည်းဖတ်တာကနေစရှုပါဆိုပြီးဒီလိုသင်ပေးရတယ်။ဖတ်တာကစရှုတဲ့နည်းစနစ်ကတော့ဓမ္မနုပါဒနာထဲမှာဝင်တယ်။ဝေဒနာကစရှုတဲ့နည်းစနစ်ကတော့ဝေဒနာနုပါဒနာဘိုင်းမှာဝင်တယ်။အသိစိတ်ဝိညာဉ်ကနေစရှုတဲ့နည်းစနစ်ကစိတ်တနုပါဒနာဘိုင်းမှာဝင်တယ်။သို့တော့အဘိဓမ္မာတရားဘုန်းကြီးဥက္ကောဋ္ဌိတာတို့လည်းသင်ထားတဲ့အတိုင်း ဝေဒနာတို့မြည်လီရှင်းပဲစိတ်နဲ့ကင်းပြီးဘလုံးမှမဖြစ်နိုင်ဘူးဝေဒနာတစ်လုံးနဲ့ဖြစ်နိုင်တဲ့စွမ်းအားမရှိဘူးရှင်ပဲစိတ်စရိတ်တွေနဲ့အများအားရှင်တွဲပြီးဖြစ်တယ်ဖြစ်လိုက်တဲ့အချိန်ကကြတော့ဒီဝေဒနာတွေကိုမဒုက္ခဝေဒနာကိုလည်းသိအောင်ရှုပါဒုက္ခဝေဒနာလည်းသိအောင်ရှုပါဥပ္ပခဝေဒနာအတုကမတုကခေါ်တဲ့ဥပ္ပခဝေဒနာလည်းသိအောင်ရှုပါဆိုတော့စိတ်တစ်မျိုးတည်းတော့မဟုတ်တော့ဘူးနော်ဒုက္ခဝေဒနာနဲ့ သို့မဟုတ်သောမနတဝေဒနာနဲ့ရှင်နေတဲ့စိတ်တွေလည်းရှိတယ်ဒုက္ခဝေဒနာနဲ့ရှင်နေတဲ့စိတ်တွေလည်းရှိတယ်ဥပက္ခဝေဒနာနဲ့ရှင်နေတဲ့စိတ်တွေလည်းရှိတယ်ဒါတွေကိုအကုန်လုံးရှုရမှာဖြစ်တယ်ဘာဖြစ်လို့လဲဆိုတော့ခုနကသစ္စာလေးပါးကိုဟုတ်တိုင်းမှန်စွာမသိခဲ့ရင်သန္တရာဝဆင်းဒုက္ခဂုံရနိဗ္ဗာန်ဘယ်လို့မှမရောက်နိုင်ဘူး။နောက်အပရိနိဇာနသုတ်တံမှာလည်း အလုံးစုံသောခန္ဓာ၅ပါးယုတ်တရားနဲ့တရားတွေကိုပရိညာပညာသုံးချက်ဖြင့်ပိုင်းမင်းခြားခြားမသိခဲ့ဘူးဆိုရင်သန္တာဝဆင်းဒုက္ခဘယ်လိုမှမကုန်နိုင်ဘူးဘုရားကအတိအကျဟောထားအဲ့ဒီစကားအရာဝေဒနာကိုသိသိမဲ့ပုဂ္ဂိုလ်ဟာနံပါတ်1ယုတ်ကမ္မထံကိုရှုထားပြီးဖြစ်ရမယ်ဒါနောက်ပိုင်းမှာဘုန်းကြီးအသေးစိတ်ရှင်းထားပါတယ်ဘုရားရှင်ဒေသနာတော်ကိုဟောတော်မူပုံနိစ္စနစ်ကိုနည်းနည်းလေးတခါကြီးတွေလူမကြီးတွေအာယုံစိုက်ကြည့်ပါကာယ ानु ဘဒနာတိပ္ပံကိုဟောပြီးမှဝေဒနာကိုဟောတယ်ဝေဒနာကိုအရင်စပြီး မဟုတ်ဘူးဒီသတိပ္ပံပိုင်းမှာနော်ကာယ ानु ပဒနာသတိပ္ပံကိုဟောပြီးမှဝေဒနာ ानु ပဒနာသတိပ္ပံကိုဟောတဲ့ဘုရားရှင်ရဲ့ဥတီချက်ကိုကြည့်လိုက်ရင်ကာယ ानु ပဒနာကိုအရင်ပေါ်စေခြင်းနဲ့ဆန္ဒတဘုရားမှာရှိနေတယ်ပြီးတော့မှဝေဒနာ ानु ပဒနာကိုကူးစေခြင်းနဲ့ဒါကဘုရားရှင်ရဲ့ဥတီချက်ပဲသို့တော့ဒီဥတီချက်ကိုပေါ်လွင်ထင်ရှားအောင်ဝိသုဒ္ဓိမေအထေကရာကအသေးစိတ်တေချာကြကြနနာရှင်းထားပါတယ်နော်ကောင်းမွန်စင်ကြယ်စွာယုတ်တရားကိုသိသိပြီးတဲ့ပုဂ္ဂိုလ်သည်သာလျှင် နဂမထံကိုပြောင်းရှုပါကောင်းမွန်စင်ကြယ်စွာယုတ်တရားကိုမသိသိရသေးဘဲနဲ့နဂမထံကိုပြောင်းပြီးတော့မရှုပါနဲ့ရှုခဲ့မယ်ဆိုရင်ကမ္မထာနာတော့ပရိဟယတိကမ္မထာမှာဆောက်ရုပ်ပျက်စီးသွားမယ်စသဖြင့်ဆုံးဖြတ်ထားပါတယ်ဒီဆုံးဖြတ်ကိုဘုန်းကြီးနံကမ္မထာဘိုင်းမှာလုပ်ငန်းခွင်ဘိုင်းမှာဉာဏ်ကိုဉာဏ်ကစာမျက်နှာတွေနဲ့အတိအကျရေးထားပါတယ်နော်ခုကနည်းနည်းလေးနားလည်လည်အောင်သာခဏကြိုပြောလိုက်တာသူကဘာဥပမာပေးလဲလို့ပြီးတော့ရုပ်ကလေးတစ်လုံးလောက်သို့မဟုတ်ရုပ်ကလေးနှလုံးလောက်သိုံနဲ့ နာကမ္မထံကိုတော့ပြောင်းပြီးမရှုလိုက်ပါနဲ့ရှုမယ်ဆိုရင်ကမ္မထံတွေဆုံးယုတ်ပျက်စီးသွားမယ်ဥမာပူရာအေးတာလည်းသိတယ်မာရာလည်းသိတယ်ဆိုကြပါစို့နော်အဲဒီလိုယုတ်ကလေးနှလုံးလောက်သိုံနဲ့နာကမ္မထံပြောင်းရှုခဲ့ရင်ကမ္မထာနာတော့ပရိဟာယတိကမ္မထံမှဆုံးယုတ်ပျက်စီးသွားမယ်သွားမလုံနဲ့ဒါသူအတိအကျဧကသမေဝရူပေဥပဋ္ဌိတိဒွိတုဝါ ရူပပဟာယအရုပပရိက္ခအာရဘတိကမ္မထာနာတောပရိဟာယတိသူကဒီလိုဆုံးဖြတ်ထားတယ်။ယုတ်ကလေးတစ်လုံးလောက်သို့မဟုတ်ယုတ်ကလေးနှလုံးလောက်ရှုလို့ရရုံနဲ့နာကမ္မထာကိုပြောင်းရှုခဲ့မယ်ဆိုရင်ကမ္မထာနေဆွေးရုံပျက်စီးသွားမယ်။ဘာဥပမာပေးလဲဆိုတော့သူကအင်္ဂုတ္တပါဠိတော်မှာမြတ်စွာဘုရားဟောထားတဲ့ဂါဝီဥပမသုတ်တံဆိုတဲ့ဒီသုတ်တံကိုသူကကိုယ်ကဖော်ပြထားပါတယ်။အဲ့ဒီသုတ်တံရဲ့အဓိပ္ပာယ်ကဒီလိုပါ။ ဇံဘိန်းကိုဥတည်ပြီးတော့ဘုရားရှင်ကဟောထားတဲ့သုတ်တံဖြစ်တယ်မလိမ္မာတဲ့တောင်မှာကျက်စားနေတဲ့နွားမိတ်မတကောင်ရှိတယ်ဒီနွားမိတ်မကဒီနေ့တောင်ထိပ်တနေရာရောက်သွားပြီတောင်ထိပ်ကနေလှမ်းမြော်ကြည့်လိုက်တော့တနေရာမှာစိမ့်လန်းစွပြင်းနေတဲ့အေးမြတဲ့ကြည်လင်းတဲ့ရေတွေရှိနေတဲ့ရေကန်ကြီးတစ်ခုကိုလည်းတွေ့တယ်ရေကန်ပဝန်းကျင်မှာရှိတဲ့စိမ့်လန်းစွပြင်းနေတဲ့မြက်တိလည်းတွေ့တယ်မြက်တိရွက်တိလည်းတွေ့တော့ သူကဘာစဉ်းစားလဲဒီရေကပောင်းကျင်မှာရှိတဲ့စိမ့်လန်းစိုးပြင်းနေတဲ့မြစ်တွေကိုငါအဝါစားပြီးတော့ဒီကြည်လင်အင်းမြတဲ့ရေကန်ထဲမှာရှိတဲ့ရေတွေကိုငါသွားတောက်မယ်ဆိုပြီးတော့သူကတောင်ပေါ်ကဆင်းလိုက်တယ်ဆင်းလိုက်တဲ့အချိန်ကမှမလိမ္မာတဲ့အတွက်ရှေ့ချီတော့နှစ်ချောင်းကိုနင်းနင်းကွင်းကောင်းကောင်းမှမနင်းရသေးပဲနောက်ချီတော့နှစ်ချောင်းကိုသွားပြီးမြှောက်မိတယ်မြှောက်လိုက်တော့ဓမ္မဝါနေကပြန်ကြလိုက်တာသွားရော သွားလိုက်တဲ့အချိန်ကကြတော့သူမျောလင့်ထားတဲ့ရေလည်းမတော့ရဘူးသူမျောလင့်ထားတဲ့မြက်တွေလည်းမစားရဘူးမူလကြံစီစေကုထားတဲ့တောင်ထိပ်ကိုလည်းပြန်ပြီးတော့မတက်နိုင်တော့ဘူးအေးအဲ့ဒီအတိုင်းပဲပထမဇာမဝတိဘောင်္ဂရမနိုင်သေးသေးပဲနဲ့ဒုတိယဇာမကုနဲ့အဲ့ဒီနွားမိတ်မလို့ပြည့်စည်သွားမယ်ဆိုပြီးရဟန်းတွေကိုဘုရားရှင်ကဆုံးမထားတာအဲ့ဒီပုံစံအတိုင်းပါပဲတဲ့ခုဒီဝိပဿနာဘိုင်းမှာလည်းယုတ်ကမထံကိုဗမေနိုင်နိုင် ယုံ28ပါးကိုကြကြနနမရှုတတ်သေးပဲနဲ့ယောဂီပုဂ္ဂိုလ်ကအနာဂမထံကိုပြောင်းရှုခဲ့မယ်ဆိုရင်အဲ့ဒီနွားမိုက်မလိုပဲပျက်စီးသွားမှာဖြစ်ပါတယ်ဆိုပြီးတော့ဝိသုဒ္ဓိအထက်ကရာကသေချာဆုံးဖြတ်ထားပါတယ်ဒါဒုတိယအတွက်စာမျက်နှာ230ဝန်းကျင်လောက်မှာ220နဲ့230ကြားလောက်မှာရှိနေပါတယ်နော်အဲ့ဒါနဂမထံပိုင်းကြတော့ဘုန်းကြီးအဲ့ကျန်ကုန်ကျန်ကတွေထည့်ထားပါတယ်အဲ့ဒီမှာထပ်ပြီးရှင်းပေးပါမယ် အဲ့ဒါကြောင့်ဒီယုတ်ကမထံကိုရှုတော့မဲ့ပုဂ္ဂိုလ်ဝေဒနာကမထံကိုရှုတော့မဲ့ပုဂ္ဂိုလ်ကယုတ်ကမထံကိုရှုထားပြီးဖြစ်ဖို့လိုတယ်။ဘာကြောင့်လဲ။ယူမယုံကိုမြင်တဲ့အချိန်ခါမှာဒီဝေဒနာမဖြစ်ဘူးလား။ဖြစ်တာပဲ။အတန်ကြားတဲ့အခါလည်းဖြစ်တယ်။အနတ်နံတဲ့အခါလည်းဖြစ်တယ်။အယတစားတဲ့အခါလည်းဖြစ်တယ်။အတွေ့အထိတွေ့ထိတဲ့အခါလည်းဖြစ်တယ်။ဓမ္မသဘောတွေဉာဏ်ကြီးစေကူးတဲ့အခါတော့မဟုတ်တရားရှုတဲ့အခါဒီမှာလည်းမဖြစ်ဘူးလား။ဖြစ်ပါတယ်။ဖြစ်တော့ဒီဝေဒနာကိုရှုတော့မဲ့ပုဂ္ဂိုလ်က ခုနကပြင်းစားဓေါရလို့ခေါ်တဲ့သကုဓေါရမနောဓေါရသကုဓေါရဝိသီသောတဓေါရဝိသီစတဲ့ဒီလိုဝိသီတွေမှာရှိတဲ့ဝေဒနာကိုရှုတော်မယ်ဆိုရင်ထုံပုဂ္ဂိုလ်ကဘာလို့ရတယ်ညကပြောခဲ့တဲ့ရှင်သာရိပုတ္တရာကိုရမြတ်ကြီးရှုတဲ့စနစ်ကိုဝိထုနဲ့အာယုံကိုပူးတွဲသိသိရတယ်အဲဒီတော့ဒီယူမယုံကသကုဓေါရနဲ့မနောဓေါရဒီနှစ်ခုမှပြန်တူထင်တယ်ဒါကဝိထုပဲအာယုံကယူမယုံပဲ အဲဒီတော့ဇက်ကုအကြည်ဓာတ်ကိုပထမသိသိရတယ်ဒုတိယဘဝင်မနောအကြည်ဓာတ်ကိုသိသိရတယ်သိသိပြီးတဲ့အချိန်ခါကျတော့မှမိမိရှုလို့တဲ့ယုတ်ကလအများစုရဲ့ယူပါယုံကိုလှမ်းအာယုံယူရတယ်အများစုရဲ့အာယုံဆိုတာကတော့ဒီလိုပါဘုန်းကြီးတို့ဒီဒေသနာတော်နဲ့ပတ်သက်ပြီးတော့အခြေချအထက်ကရာတိကာတွေမှာဟိုဆွေးနွေးထားတာလေးတွေရှိပါတယ်ဘုရားရှင်ကသက္ကုံဇပဇာနာတိရူပေဇပဇာနာတိဒီလိုဟောတယ် စက္ခုံစပဇာနာတိမှာဧကုံနဲ့ဟောတဲ့စက္ခုအခြေတတ်တစ်ခုပဲရူပေစပဇာနာတိကြတော့ဘဟုဖြစ်သွားတဲ့ယူပါယုံတို့ကိုဘာကြောင့်လဲဘာဖြစ်လို့တစ်ခုမှဧကုံနဲ့ဟောပြီးတစ်ခုမှဘုဟုနဲ့ဘာကြောင့်ဟောရတယ်ဆိုတော့ယုတ်ကလတစ်ခုမှတရှိတဲ့ယူပါယုံအယောင်ဆင်းကစက္ခုဝိညာဉ်ရဲ့အာယုံမဖြစ်နိုင်ဘူးယုတ်ကလအများစုရဲ့ပေါင်းစုနေတဲ့ယူပါယုံအယောင်ဆင်းကဒါလည်းစက္ခုဝိညာဉ်ရဲ့အာယုံဖြစ်နိုင်တယ် နမူနာကြည့်ပေါ့ဟောဒီလေးထဲမှာယုတ်ကလတ်တွေရှိတယ်ကြည်သားမြင်လားမမြင်မမြင်နိုင်ဘူးသူကယုတ်ကလတ်အများစုပေါင်းစုမှသာလျင်အတုံးလိုက်ခဲလက်ဖြစ်မှသာလေဒီစက္ကုအကြည်ဓာတ်ကိုလာရိုက်တော့စက္ကုဝိညာဉ်ကဖြစ်နေသို့တော့မနောဝိညာဉ်ကတော့မြင်ပါတယ်နော်ဒါစက္ကုဝိညာဉ်အတွက်စက္ကုဒ္ဒရဝိတိအတွက်ပြောတာဒါကြောင့်ဒီဉာဏ်တရားစက္ကုဒ္ဒရမှာဒီရှိတဲ့ဒီဝေဒနာကိုရှုကျင်တဲ့ပုဂ္ဂိုလ်က ဒီစက္ခုအကြည်ဓာတ်နဲ့ဝိမနောအကြည်ဓာတ်နှစ်ခုကိုပူးတွဲသိသိရတယ်မိမိရှုလို့တဲ့ယုတ်ကလအများစုရဲ့အယောင်အလင်းတစ်ခုကိုအယောင်ဆင်းတစ်ခုကိုပေါ့နော်ဒီအယောင်ဆင်းကိုလှမ်းအာယုံယူလိုက်တဲ့အခါဒီအယောင်ဆင်းတွေကဒီစက္ခုချင်းနဲ့ဝေမနောချင်းမှာပြန်ယူလာရိုက်ခတ်တယ်အဲ့ဒီအချိန်ခါကျမှဒီအယောင်ကိုမိမိကအယောင်လို့နှလုံးသွင်းခဲ့ရင်တော့ယောနိသောမနတိကာရလို့ခေါ်ပါတယ်အယောင်ကိုအယောင်လို့လားနှလုံးသွင်းတာဟောအယောင်ကိုအခွင့်ကြီးပဲ အဖွားကြီးပဲသားပဲသမီးပဲမိပဲဒီလိုသွားနှလုံးသွင်းလိုက်ရင်တော့အာယောနိသောမနတိကာရအကုသိုလ်ဆောင်ဆောဖို့သိချသွားပြီအယောင်ကိုအယောင်လို့နှလုံးသွင်းလိုက်ရင်တော့ယောနိသောမနတိမနတိကာရခေါ်ပါတယ်နီးမှလှမ်းမှနှလုံးသွင်းမှုပဲအဲ့ဒီလိုနှလုံးသွင်းခိုင်းလိုက်လို့ရှိရင်ပင်စံတော်တော်ဝန်စံသက္ကုဝိညာဉ်တံပရိဆိုင်တန်တိရဏဝုထောဇောခုနှစ်ကျင်းတရားယုံနှစ်ကျင်းဆိုဖြစ်ပြီးဆိုပါစို့မိမိကမလွတ်သိဘူးဒီယူပါယုံကိုဆက်အာယုံယူနေခဲ့ရင်ဘဝနေများစွာချပြီးတော့မနောရဝိတ္တိတွေဆက်ဖြစ်မယ် မနောရဏဝဇ္ဇတစ်ကြိမ်ဇောခုနှစ်ကြိမ်တရားယုံနှစ်ကြိမ်စသည်ဖြင့်ဆက်ဖြစ်မှာအဲ့ဖြစ်လိုက်တဲ့အခါမှာဒီဝိသိစိတ်အစဉ်ဒီမှာရှင်းကစကုထွားတာဝိသိစိတ်တစ်ခုတစ်ကြိမ်ဖြစ်ခဲ့ရင်ဘဝင်ချပြီးတော့မနောရဏဝိသိတွေကအကြိမ်များစွာဖြစ်နိုင်တဲ့ဆွမ်းအားရှိတယ်အဲ့လိုရှိလိုက်တော့အဲ့ဒီစိတ်တက္ကနာတိုင်းမှာတည်ရှိတဲ့ဝေဒနာကိုဥတည်ပြီးတော့ပထမသေချာရှုရတယ်ရှုလိုက်တဲ့အချိန်ကမှဝေဒနာကိုပမေနေနေစိတ်တက္ကနာတိုင်းမှာမိမိကမြင်ပြီဆိုရင်နှလုံးလောက်တိုးရှုဝေဒနာနဲ့အသိစိတ်နှစ်ခုလောက်ပေါ့ အတိစိတ်နဲ့ဝေဒနာနှစ်ခုနှစ်ခုနှစ်ခုဒါအကုန်လုံးမြင်အောင်ရှုပြီးတော့မှဝေဒနာအတိစိတ်ဖတ်တာ၃ခု၃ခု၄ခု၄ခု၅ခု၅ခု၆ခု၆ခု9ခု၈ခုစသည်ဖြင့်သမ္မစိတ်တရဏဆိုတဲ့ခုနှလုံးလောက်စနစ်တကျသိအောင်စိတ်တခဏတိုင်းမှာလိုက်ရှုရတယ်ဘာဖြစ်လို့လဲဒီသမ္မစိတ်တရဏဆိုတဲ့ခုနှလုံးကစိတ်တခဏတိုင်းမှာအများအားဖြင့်တွဲဖြစ်တယ်အဲ့ဒါကိုအောင်းအောင်မြင်မြင်ရှုနိုင်တဲ့ပုဂ္ဂိုလ်ကစိတ်တခဏတိုင်းမှာမြင်အောင်သိသိနိုင်ပြီဆိုပါမှတဖြည်းဖြည်းတစတစတိုးပြီးတော့ ဥမာဇောဆိုရင်စိတ်စရတိ34လုံးရှိရင်34လုံးအထိဆက်ရှုရှုလို့ရတယ်။ဒါကဝေဒနာကိုဥတည်ရှုတာ။အသိစိတ်ဝิญဉ်ကိုဥတည်ရှုရင်တော့ဒါစိတ်တဏှုဘောဓနာတဲ့ဝင်တယ်။ပုံစံတူပဲဝิญဉ်တစ်လုံးတည်းကိုသိအောင်ပထမရှုရတယ်။ဒါကြောင့်အထက်ကရာများကယတဝေဒနာပကတာဟောတိသောနခေဝလံဝေဒနာဝဥပိသတိ။ တာယတတ္တိဒေဝရမဏဖုဒ္ဓမာနောဖတ်တော်ပိဥပိသတိသင်္ကရဏမာနာတင်ညာပိစေရိယမာနာစေရနာပိဝိဇရဏမာနာဝိညာဏပိဥပိသတိတိဖတ်တာပိစမေကံယေဝပရိခဏတိစသဖြင့်ဒီလိုဆုံးဖြတ်ထားဆိုလိုတာကပုဂ္ဂိုလ်တယောက်ရဲ့တဏ္ဍာမှာနတရားတွေကိုရှုလိုက်တဲ့အခါဝေဒနာကထင်ရှားတယ်သို့တော့ဒီဝေဒနာဒီဝေဒနာတစ်လုံးနဲ့မဖြစ်ပါဘူးတဲ့ဒီဝေဒနာနဲ့အတူဖတ်တာလည်းဖြစ်တယ်ဒီအာယုံကိုတွေ့ရှိနေတဲ့ဖတ်တာဒီအာယုံကိုမှတ်သားနေတဲ့ပညာဒီအာယုံပေါ်ကိုစိတ်စိတ်တွေရောက်အောင်စိတ်ဆော်တိုက်တွန်းနေတဲ့စေရနာ ဒီအာယုံကိုပိုင်းပိုင်းခြားခြားသိနေတဲ့ဝိညာဉ်ဖတ်တဝေဒနာတင်ညာစေနာဝိညာဉ်ခေါ်တဲ့ဖတ်တပစ္စမကတရားတွေကိုဆက်လက်သိသိပါဆိုပြီးတော့ညွှန်ကြားတယ်ညွှန်ကြားလိုက်တော့ဒီမှာတိကာဆရာတော်ကရှင်းနေပြန်လို့ပါဗျာနဲ့ဖတ်တပစ္စမကတရား၅ခုပဲရှိရတော့မလားကျန်တယ်မရှိရတော့ဘူးလားလို့ဆိုတော့မဟုတ်ပါဘူးတဲ့သဗ္ဗံဘိခဝေအဘိညာသတ္တိဖြင့်ဟောအဘိညာဒေသနာတော်တွေအင်္ဂုတ်ထုံမှာရှိပါတယ်နော် သင်တို့အကုန်လုံးကိုဗမေချာချာအလုံးစုံသောယုတ်တင်နန္ဒီကိုဗမေချာချာသိအောင်ကြိုးစားအထောက်အမယ်လို့ဘုရားရှင်ကဒီလိုမိမထားတဲ့သုတ်တန်တွေအများကြီးရှိပါတယ်။ဒါကြောင့်ယုတ်တရားကိုရှုပြီးတော့ယုတ်တရားကရူပခန္ဓာ။မယယုတ်တဲ့အာယုံယုတ်တင်ကရူပခန္ဓာ။ဝေဒနာကဝေဒနာခန္ဓာ။သင်ညာကသင်ညက်ခန္ဓာ။စေရနာနဲ့ဖတ်တာနဲ့စေရနာတို့က သင်္ခါရခန္ဓာကြံတဲ့စေတသိက်တွေကအဲ့မှာသင်္ခါရခန္ဓာထဲမှာဝင်တယ်အဲ့တော့ဒီဖတ်တာမေဇမကတရားထဲမှာဖတ်တာဝေဒနာတင်ညာစေတနာဆိုပြီးတော့ရှိတော့အဲ့ဒီမှာဝေဒနာနဲ့တင်ညာကိုနှုတ်လိုက်ရင်ကြံနေတာကဖတ်တာရဲ့စေတနာရဲ့အဲ့ဒီဖတ်တာစေတနာတို့ကသင်္ခါရခန္ဓာမှာပြဋ္ဌာန်းတဲ့တရားတွေဖြစ်နေတယ်သင်္ခါရခန္ဓာမှာပြဋ္ဌာန်းတဲ့တရားတွေဖြစ်တဲ့အတွက် ဗရဏာနီးအဖြစ်အထက်ကရာဆရာတော်ကရှင်းလင်းတင်ပြသွားခြင်းသာဖြစ်ပါတယ်တဲ့။ဘာဖြစ်လို့ဒီလိုဗရဏာနီးအဖြစ်အထက်ကရာဆရာတော်ကရှင်းလင်းတင်ပြတယ်လို့မင်းရင်သစ္စာဝိဘင်ပါဠိတော်မှာခန္ဓာဝိဘင်ပါဠိတော်မှာဘုရားရှင်ကရူပခန္ဓာကိုတရုပ်ထုတ်ပြီးယုံ28ပါးပြည့်ပြည့်စုံစုံဟောသွားတယ်နော်28ပါးထားပါတော့ပဋ္ဌာန်းကျမ်းမှာဟရိယဝတ္ထုဟောမယ်ဝိဘင်ပါဠိတော်မှာယုတ်ကိုလည်းတရုပ်ထုတ်ပြီးဟောတယ် ဝေဒနာကိုလည်းဟောတယ်ပညာကိုလည်းဟောတယ်အသိစိတ်ကိုလည်းတရုပ်ထုတ်ပြီးသေချာဟောသွားတယ်သို့တော့သင်္ကာရခန္ဓာကြတော့ဘုရားရှင်ကစေတနာတစ်ခုတည်းကိုပဲကောက်ပြီးဝေဖန်ပြီးဟောသွားတဲ့ထုံးတရားရှိပါတယ်အဲ့ဒီထုံးကိုမူတည်ပြီးတော့အထက်ကရာဆရာတော်ကဒီနေရာမှာလည်းဖတ်တာပစ္စမကတရားလို့ဒီလိုဖွင့်သွားတာပါဒီတော့သင်္ခါရခန္ဓာမှာ ပြဋ္ဌာန်းနေတဲ့ဖတ်တာနဲ့စေတနာကိုရှုရမယ်ဆိုရင်ကျွင်းကြံနေသေးတဲ့သင်္ခါရခန္ဓာစည်ရင်ဝင်စေတသိက်တွေကိုလည်းအကုန်လုံးစိတ်တက္ကနာတိုင်းမှာလိုက်ပြီး ရှုရမှာဖြစ်ပါတယ်ဘာဖြစ်လို့လဲအလုံးစုံသောယုတ်တင်နန္ဒီကိုပရိညာပညာ၃ချက်ဖြင့်ပိုင်းမကြကြမသိခဲ့ရင်မေဖို့နိဗ္ဗာန်ဘယ်လိုမှမရဘူးလို့ဘုရားကအတိအကျဟောထားတဲ့သုတ်တန်ကြီးရှိနေပါတယ်ဆိုပြီးတော့ဒီလိုဆုံးဖြတ်ထားပါတယ်နော်ဒါကြောင့်ဒီဝေဒနာနုပါဒနာဘိုင်းမှာဝေဒနာတစ်ခုတည်းရှုတာဟုတ်သလားမဟုတ်ပါဘူးနော်ဝေဒနာကိုဥတည်ပြီးတော့ရှင်ဘက်စိတ်စိတ်တွေအကုန်လုံးရှုရတာမရှုခင်မှာဘာကိုရှုထားပြီးဖြစ်ရမလဲရုပ်ကိုရှုထားပြီးဖြစ်ရမယ် အဲ့ဒီနီးစနစ်တွေကိုဘုန်းကြီးတို့ကြက်ကြက်နဲ့လိုက်နာဖို့လိုတယ်ဒါက theory သဘောတရားကြီးအပိုင်းပဲဒီ theory သဘောတရားကြီးတွေကိုမလိုက်နာဘဲနဲ့ကိုရှင်းစလို့သွားရှုတော့ဒီယုံနာကမသိဘူးမသိတော့ဟောဒီယုံနာကဒါသာဝကတွေအရာမဟုတ်ဘူးဒါဘုရားရှင်အရာသာဖြစ်တယ်ဆိုပြီးဒီလိုပယ်ချလိုက်ပါပယ်ချလိုက်တော့ဒီဥစ္စာကဘုရားကရှုရမယ်ဆိုတဲ့တရားကိုရှုဖို့မလိုဘူးလို့ပြောလိုက်တော့ဓမ္မကိုအဓမ္မလို့သွားပြီးတော့ လုပ်တဲ့ပုံစံဖြစ်နေတယ်ဓမ္မကိုအဓမ္မလို့လုပ်လိုက်တော့ဒီသာသနာတော်ကြီးဆုပ်ယုံမသွားနိုင်ဘူးလားဆုပ်ယုံတယ်ဆိုတာကမက်ဖို့နိဗ္ဗာန်ရတယ်လို့ရှိအောင်မလားမရှိနိုင်တော့ဒါသိသတိထားဖို့လိုတယ်နော်ဒီဓမ္မကိုဓမ္မလို့စနစ်တကျတည်တည်ချာချာသိဖို့လိုတယ်အဓမ္မကိုလည်းအဓမ္မလို့စနစ်တကျတည်တည်ချာချာသိဖို့လိုနေပါတယ်နော်ကဲနောက်တစ်ခုကတော့ ရိုးရိုးသာဒုက္ခဒုက္ခနောက်ကာမဂုဏ်နှင့်ဆက်သောဒုက္ခဝေဒနာကို ခံစားလျင်လီကာမဂုဏ်နှင့်ဆက်သောဒုက္ခဝေဒနာကိုခံစားသည်ဟုသိကာမဂုဏ်နှင့်မဆက်သောဒုက္ခဝေဒနာကိုခံစားလျင်လီကာမဂုဏ်နှင့်မဆက်သောဒုက္ခဝေဒနာကိုခံစားသည်ဟုသိကာမဂုဏ်နဲ့စက်တယ်ဆိုတာကတော့အစင်းသာအနယတာအတွေ့အထိဆိုတဲ့အာယုံ၅ပါးကာမဂုဏ်တရားတွေနဲ့ဆက်ဆက်ပြီးဖြစ်ပေါ်နေတဲ့ခံစားမှုတွေပဲအဲ့ဒါတွေကိုလည်းရှုနိုင်တယ်နော်ကာမဂုဏ်နဲ့မဆက်ဘူးဆိုတာကတော့နိခမတိတ္တပေါ့နော် ကာမဂုဏ်မလူအကြောင်းဘောမှာပပိစ္ဆာပထမိစ္ဆာနာနိဗ္ဗာန်ဉ္စဝိပဿနာတပ်ပေပိကုသလဓမ္မနိခမတိပါဟုသရေဆိုတဲ့အတိုင်းပေါ့နော်ဘုန်းကြီးတို့ဒီရှင်ဟန်ပြုဖို့ရန်ကြံစီစေကုတဲ့သုံးဖို့တကယ်တမ်းပြုတယ်ဒီလိုကြံစီစေကုမှုမျိုးတွေကဒါနိခမဝိတက်ခေါ်ပါတယ်အဲ့ဒီကြံစီစေကုမှုတွေမှာလည်းဝေဒနာပါပါတယ်ဝမ်းမြောက်ဝမ်းသာနဲ့စဉ်းစားနေတာတွေးခေါ်နေတာပြုလုပ်နေတာရှိမယ် ဝမ်းမသာတာလည်းရှိခြင်းရှိမယ်ဒုက္ခဒုက္ခဝမ်းအတုကမတုကခေါ်တဲ့ဥပကဝေဒနာနဲ့ရှင်တွဲပြီးပြုတည်တာလည်းရှိမယ်ဒါတွေကိုရှုနိုင်တယ်နောက်တစ်ခုဇံပဲဇံပိုင်းမှာရှိတဲ့ဒုက္ခဝေဒနာဥပက္ခဝေဒနာတွေဟာလည်းနိခမတိတပဲဒါသန္တရာဝဆင်းမှာလွတ်မြောက်စေလို့တဲ့ဥတည်ခြင်းနဲ့ရှုခဲ့ရင်နိဗ္ဗာန်ကိုအာယုံယူနေတဲ့အခါမှာဖြစ်ပေါ်နေတဲ့ဒုက္ခဝေဒနာဥပက္ခဝေဒနာတွေလည်းအလားတူပဲ ဒါနိခမတိတပဲဝိပဿနာဝိပဿနာဘက်မှာဝိပဿနာရှင်ရင်းနဲ့ဖြစ်ပေါ်နေတဲ့ဒုက္ခဝေဒနာဥပ္ပခဝေဒနာတွေလည်းအလားတူပဲဒါနိခမတိတပဲနော်အဲ့ဒီတော့အဲ့ဒီကောင်းမှုကုသိုလ်တွေတမ္ပရာပိုင်းဝိပဿနာပိုင်းပွားများနေတဲ့အချိန်ခါမှာကမ္မထဇံဝိပဿနာဉာဏ်ဒီနဲ့ရှင်တွဲနေတဲ့ဒုက္ခဒုက္ခဥပ္ပခဝေဒနာတွေဟာဒုက္ခဒုက္ခဝေဒနာတွေဥပ္ပခဝေဒနာတွေဟာနိခမတိတပဲဒါဖြစ်နေဒီနေရာမှာဘုရားရှင်ကကာမဂုဏ်နဲ့ စက်သောဒုက္ခဝေဒနာကိုခံစားလျင်လည်းကာမဂုဏ်နှင့်စက်သောဒုက္ခဝေဒနာကိုခံစားသည်ဟုသိကာမဂုဏ်နှင့်မစက်သောဒုက္ခဝေဒနာကိုခံစားလျင်လည်းကာမဂုဏ်နှင့်မစက်သောဒုက္ခဝေဒနာကိုခံစားသည်ဟုသိကာမဂုဏ်နှင့်မစက်တဲ့ခံမှလည်းဒုက္ခဝေဒနာဖြစ်တယ်အဲ့ဒါလည်းသိပါတဲ့အဲ့ဒါကခုနကကာမဂုဏ်နဲ့မဆက်တာကခုနကဇံပိုင်းတွေဝိပဿနာပိုင်းတွေမေဖို့နိဗ္ဗာန်ပိုင်းတွေပြီးတော့အဲ့ဒီအပိုင်းတွေမှာကဒီဒုက္ခဝေဒနာခေါ်တဲ့ဒေါမနတဝေဒနာမရှင်းဘူး ဒေါမနတဝေဒနာမရှိပါဘဲနဲ့ဘုရားရှင်ကဒီမှာကာမဂုဏ်နဲ့မဆက်တဲ့ဒုက္ခဝေဒနာတော့မဟုတ်ဒေါမနတဝေဒနာကိုလည်းရှုပါလို့ဘာဖြစ်လို့ဟောနေတယ်လဲအဲ့ဒါအထက်ကရာကဒီနေရာမှာဆင့်ထားတယ်မင်းရဘုန်းကြီးပြောတဲ့မဟာသီဝယဟနာမထေရကြီးအကြောင်းတင်ပြထားပါတယ်နော်မဟာသီဝယဟနာမထေရကြီးကဒီဟိုကျွန်းမှာတစ်ချိန်ကနေလိုလတ်လိုထင်ရှားကြွကြတော်မူခဲ့တဲ့ဆရာတော်ကြီးတစ်ပါးပါ ဂိုင်းကြီး18ဂိုင်းတို့ရဲ့ဥသိနာယကဖြစ်တယ်။ဂိုင်းကြီး18ဂိုင်းကိုသူကစာပေပို့ချပေးနေတဲ့ကမ္မထံတရားတွေသင်ပေးနေတယ်။သူရှိမှကမ္မထံတရားယူပြီးတော့ဝိပဿနာဘာဝနာကိုပွားများအထုတ်တဲ့အတွက်ယဟန္တာမထေမြတ်ပေါင်း6000အထိရှိတယ်သူတစ်ဖက်။သူကဘုရားရှင်ဟောကြားတော်မူတဲ့ပါဠိတော်တွေကိုလည်းအာဂုံနှုတ်ကိုဆောင်ထားတဲ့ပုဂ္ဂိုလ်ဖြစ်တယ်။ ပါဠိတော်တွေမဟုတ်ဘူးအဲ့ပါဠိတော်ရဲ့အ내ဒီဘက်ကိုဖွင့်ဆိုနေတဲ့အထက်ကရာတွေကိုလည်းအကုန်လုံးနှုတ်ကုန်ဆောင်နိုင်တယ်။ဂန်ကြီးတစ်ဆက်ရှိခိုင်းမှရှိတဲ့သံဃာတွေကိုသူကစာပေပို့ချနေတယ်မအမလတ်ဘူး။ဒီနေ့မှသူတို့ဘက်ရဟန္တာမထေမြတ်တစ်ပါးကသူ့ကိုလာပြီးသတိပေးတယ်ဆိုကြပါစို့သတိပေးတော့တောင်ရကရသွားတယ်။အကြောင်းကတော့ဒီရဟန္တာမထေမြတ်ကတို့တော့ရဟန်းကိစ္စပြီးပြီငါတော့ရဟန်းကိစ္စပြီးပြီငါဆရာကဘယ်လိုနေလဲလို့ကြီးလိုက်တော့ပုလို့ဆိုမှရှိနေသေးတယ်သိတယ် သိလိုက်တဲ့အချိန်ကကြတော့ငါသွားသတိပေးမှတော်တော့မယ်ဥနောက်ကဥနောက်တွေမရှုံငယ်ဥနောက်တွေမရှုံငယ်တင်တရားအထုံးမှဖြစ်မဲ့ဥနောက်ရှုံမှတော့သွားပြီးထောက်ချက်ထောက်ချက်လုံးလို့တော့မရနိုင်တော့ဘူးဆိုတော့သူကသဘောပေါက်တယ်ဒါနဲ့ညာနာမထေကတို့တို့ပြည့်ချက်ဆိုသွားရောက်သတိပေးတော့မထေကြီးကလောင်ရင်ကရသွားတယ်ကဲဒီနေ့မနေ့မနေ့အာယုံတက်ရင်တော့ငါတော့ထွက်ပြီးတရားအထုံးမယ်ဒါပေမဲ့သူထင်တာက သူ့လိုပုဂ္ဂိုလ်မျိုးတကယ်အရတ္တဖို့လိုချင်လို့အထုတ်လိုက်နှစ်ရက်သုံးရက်ရတယ်လို့သူကသူ့ကိုယ်သူအထင်ကြီးထားတယ်အဲ့ဒီလိုအထင်ကြီးထားတဲ့အခါကျတော့ဝါမစိုးခင်ခုနှစ်ရက်လောက်မှသူကတောကြောင်လေးတစ်ကြောင်သွားတယ်ကတကလှိုင်လို့ခေါ်ပါတယ်ရှေ့တုန်းကတော့ဒီဟိုမှာလဲခုထိပေါ့လေလှိုင်ကူကြောင်လေးတွေကတော်တော်များပါတယ်အဲ့ဒီလှိုင်ကြောင်လေးတွေထဲမှာသူကကတကလှိုင်ဆိုတဲ့အဲ့ဒီလှိုင်ကြောင်မှာသူကသွားပြီးသတင်းသုံးလိုက်တယ်ဝါဆိုနေဝါဆိုရင်တော့ငါကြောင်ပြန်ဝါဆိုမယ်ဒီလိုဥတည်ခြင်းနဲ့သွားတာပါ ဘာပြီခုနှစ်ရက်လောက်တရားအထုတ်လိုက်တော့လဲဝါဆိုလားပြည့်အထိယဟန္တာကမဖြစ်နိုင်မဖြစ်နိုင်တော့ကဲဒါမြင်ဝါချွရင်တော့ကယဟန္တာအဖြစ်နဲ့ဝိသုဏိဘောရဏစင်ကိလေသာစင်ကြံနေတဲ့သူတော်ကောင်းချင်းချင်းဖိတ်ကြားတယ်ပေါ့ဟင်တတိတော်ကို မြင်ရင်တော်၎င်းကြားရင်တော်၎င်းယုံမှန်တန်တဲ့ရှိရင်တော်၎င်းတတိတော်ရဲ့အပြစ်များကိုပြောပြပါတတိတော်က တရားနဲ့လျော်ညီစွာထိုအပြစ်တွေကိုကုသပါမယ်ဆိုပြီးတန်ခါတွေကိုဖိတ်ကြားတာကိုပောရဏလို့ခေါ်ပါတယ်အဲ့ဒီပောရဏမှာဝိသုဏိပောရဏဆိုတာကတော့ယဟန္တာမထေမြတ်အချင်းချင်းဖိတ်ကြားတဲ့ပောရဏကိုဝိသုဏိပောရဏလို့ခေါ်တယ်အဲ့ဒီဝိသုဏိပောရဏပွဲကြီးကိုတရင်ကျွလက်ပြင်းလေးမှာငါဆင်ကျွဲနေအောင်ကြိုးစားမယ်ဘာဖြစ်လို့လဲသူတို့ဘက်ကယဟန္တာ6000တောင်ရှိနေတယ်ဒါဒါရင်းနဲ့အတူတူငါသွားပြီးပောရဏပြုမယ်ဆိုတဲ့သဘောပါနော် ပရင်ကျိုးလှပြင်းနေကြတော့လည်းမဖြစ်ပြန်မဖြစ်တော့မထေမြတ်ကြီးကငိုတယ်သူဝင်းနေတယ်ကဲဒီနေ့သရင်ကျော်လာပြည့်နေမှာမဖြစ်ဘူးဆိုရင်နောက်နှစ်သရင်ကျော်လာပြည့်ဖြစ်ရမယ်စိတ်ကတင်းပြီးတော့တကဆက်ပြီးအထုတ်ပြန်တယ်နောက်နေ့သရင်ကျော်လာပြည့်ကြတော့လည်းမဖြစ်ပြန်ဘူးငိုရပြန်တယ်အဲ့ဒီလိုနဲ့အထုတ်လိုက်တာနှစ်ပေါင်း30ကြာတယ်ဒါကြောင့်ဒကာကြီးတွေဒီမှာကြီး ခဏလောက်ကြောင်းသွားပြီးအထုလို့ဘာမှမဖြစ်လို့စိတ်ပြက်ပြီးပြန်တော့မသွားနဲ့ဟုတ်လားဒီမှာတကယ်ယဟန္တာဖြစ်မဲ့ပုဂ္ဂိုလ်ပိဋကသုံးပုံနှုတ်ကုံဆောင်တဲ့အထက်ကရာနဲ့တကောအကုန်နှုတ်ကုံဆောင်တဲ့ပုဂ္ဂိုလ်တော့နှစ်ပေါင်း30အထုတာမရဘူးနော်အဲ့ဒီလိုပဲနှစ်ပေါင်း30မှာအကျိန်ပေါင်း30ကိုရတယ်နှစ်ပေါင်း30ပြည့်တဲ့သတင်းကျွတ်လာပြည့်နေ့နော်ဝိသုဒ္ဓိမောရဏမပြုတ်ရတော့သူငိုပွဲဆင်းတယ်ညဘက်ထိုင်စဉ်းစားပြီးတော့ အဲ့လိုကိုပဲဆနေတဲ့အချိန်ကမှသူ့ရဲ့ဈဉ္ဉံအပြင်မှာထွက်ထွက်ပြီးဈဉ္ဉံလျှောက်တဲ့မြေဈဉ္ဉံလေးရှိပါတယ်ဈဉ္ဉံဥမှာရှိတဲ့တပြေပြင်းနဲ့ထူပါတယ်သူတို့ပြောတာတော့နော်အဲ့ဒီတပြေပြင်းမှာစောင့်နေတဲ့နတ်ကဈဉ္ဉံဥမှာထိုင်ပြီးသူကလည်းငိုနေတယ်ငိုနေတဲ့အချိန်ခါကျတော့မဟုတ်ပါဘူးငါဒီတော့ကြောင့်မှငါတစ်ပါးတည်းပဲရှိတယ်ဘယ်ရလူကလာငိုနေလဲနင်းဘလူလဲဆိုပြီးတော့မေးလိုက်တော့တပည့်တော်ဒီတပြေပြင်းမှာနေတဲ့နတ်ပဲ နင်ကဘာလို့ငိုလဲဩဒီပြီးတော့အရှင်မြတ်လို့ငိုခဲ့ရင်တပည့်တော်လည်းတမက်တဖို့များရမလားလို့မျှော်လင့်ပြီးငိုနေတာအဲ့ဒီမှာတောင်ရကရတော့တော့ဩမင်းကိုနတ်တွေကတော့ပြောင်းလောင်းနေပြီကဲဒီတော့ကျွန်းသားအထုတ်တော့ဆိုပြီးအဲ့ဒီညမှာအပြင်းထန်သူအထုတ်လိုက်တာအဲ့ဒီညမှာအရတဖို့တီးသွားပါတယ်နော်ဆိုလိုတာကအဲ့ဒီငိုဝဲစင်တဲ့ဒေါမနလဝေဒနာဟာမိဝဲတဲ့နဲ့တရားမရလို့ငိုတာကမိဝဲတဲ့နဲ့အဖိုးကြီးရိုက်လို့ငိုတာကတော့ မမိဝဲသေးဘူးဟုတ်တယ်မလားတရားမရလို့ငိုရာကြတော့မိဝဲပါတဆိုပြီးတော့အထက်ကရကဒါရှင်းထားတယ်ဒီဥစ္စာကသက်ကပညာသုတ်တံကိုကိုးကားထားတာပါသက်ကပညာသုတ်တံမှာတရားမင်းကြီးကိုဘုရားရှင်ဟောတော်မူတဲ့အပိုင်းမှာဒီသောမနတဝေဒနာဒေါမနတဝေဒနာတွေကိုမိဝဲတဲ့အကြောင်းဟောထားပါတယ်နော်ကဲအဲ့ဒါကြောင့်ဒီနေရာမှာအဲ့ဒီဝေဒနာကိုလည်းရှုပါဆိုပြီးတော့ဘုရားရှင်ကအခုကာမဂုဏ်နဲ့မဆက်တဲ့ဒုက္ခဝေဒနာကိုလည်းခံစားလျင်သည်ကာမဂုဏ်နဲ့မဆက်တဲ့ဒုက္ခဝေဒနာကိုခံစားသည်ဟုသိ ကာမဂုဏ်နဲ့စပ်သောအတုခမတုခဝေဒနာကိုခံစားလျင်လေကာမဂုဏ်နဲ့စပ်သောအတုခမတုခဝေဒနာကိုခံစားသည်ဟုသိကာမဂုဏ်နဲ့မစပ်သောအတုခမတုခဝေဒနာကိုခံစားလျင်လေကာမဂုဏ်နဲ့မစပ်သောအတုခမတုခဝေဒနာကိုခံစားသည်ဟုသိ၏ဆိုပြီးတော့အဲဒီတော့ကာမဂုဏ်နဲ့စัทธာက3မျိုးကာမဂုဏ်နဲ့မစัทธာက3မျိုးအပေါ်ပိုင်းမှာရိုးရိုးဟောလိုက်တာက3မျိုးပေါင်းလိုက်တော့ဝေဒနာ9မျိုးဖြစ်သွားပါတယ်နော် အဲဒီတော့အဲ့ဒီဝေဒနာကိုမျိုးဘယ်ဝေဒနာကိုပဲရှုဖြစ်ဖြစ်ရှုပါဆိုတော့ဘုန်းကြီးတို့ဒေါမနတဝေဒနာကကုသိုလ်လားအကုသိုလ်လားတချို့ကအကုသိုလ်ကိုပြန်ရှုရင်အကုသိုလ်တွေထပ်မဖြစ်ဘူးလို့ဆိုပြီးတော့ဆင်ခြင်ပေးကြပြန်တယ်ဘုရားရှင်ကအရှုခိုင်းလားမရှုခိုင်းဘူးလားရှုခိုင်းနေပါတယ်သူကညီရွယ်ချက်ကဘုန်းကြီးတို့မေတ္တာဘာဝေတ္တဗဗျာပါဒတပဟာနာယဗျာပါဒဒေါသကို တိုက်ဖြတ်နှံ့ရည်အတမေတ္တာဘာဝနာကမ္မထကိုအောင်မြင်မြင်စီစီပြန်ပါအတုပပါဝေတ္တပရာဂတဝဟာနာယရာဂတိုက်ဖြတ်ရည်အတွက်ခုနကဘုန်းကြီးပြောခဲ့တဲ့အတုပကမ္မထ၉မျိုးဒါအကောင်းဆုံးပဲသဝိညာဏကအတုပပဲဖြစ်ဖြစ်အဝိညာဏကအတုပပဲဖြစ်ဖြစ်သမထဘိုင်းပဲဖြစ်ဖြစ်ဝိပဿနာဘိုင်းပဲဖြစ်ဖြစ်ဒီအတုပဘာဝနာတွေကရာဂကိုတိုက်ဖြည့်ရင်မှအကောင်းဆုံးပဲအလားတူပဲ အနိစ္စဘာဝေတ္တပအတ္တမိမာနသမုခ္ခထာယအတ္တမိမာနခေါ်တဲ့ငငါလို့ထောင်လွှမ်းတက်ကြနေတဲ့မန်မာနကို တိုက်ဖြည့်ရေးအတွက်အနိစ္စနုပါဒနာကိုခမည်းများပွားပြပါအဲ့ဒီမာနကိုရောမာနနဲ့ရှင်ဘက်စိတ်စရတိတ်တွေကိုရောကြံနေတဲ့သင်္ခါရတရားတွေကိုရော အနိစ္စတို့ တွင်တွင်ကြီးမြင်ပါစေဒီမာနဆိုငါရှာလို့မရတဲ့အတွက်ငငါလို့ထောင်လွှမ်းနေတဲ့မာနပြိုကွဲသွားမယ်အလားတူပဲဒီဒေါသကိုလည်း ဒေါမနတကိုလည်းမိမိကစနစ်တကျသိသိပြီးသူ့ကိုအနိစ္စဒုက္ခအနတ္တလို့ရှုနိုင်ရင်ဒီဒေါသကဖြစ်ဖြစ်ပယ်နှုတ်လို့ရပါတယ်နော်အဲဒါကြောင့်မြတ်စွာဘုရားကအကုသိုလ်တရားတွေကိုလည်းဝိပဿနာရှုဖို့နောက်ပိုင်းစိတ်တဏှုပဒနာပိုင်းမှာဟောထားပါတယ်နော်အခုဒီမှာလည်းဟောနေပါတယ်ဒါကြောင့်အကုသိုလ်ကိုရှုရင်အကုသိုလ်ထပ်မဖြစ်ဘူးလားဆိုတာကအဲ့ဒီဝိပဿနာရှုလိုက်တဲ့အခါမှာအကုသိုလ်စိတ်အစဉ်ကမိမိရဲ့ယုံနာတဏှာအစဉ်မှာပေါ်လာတာမှန်တဲ့အကုသိုလ်ဖြစ်တယ် အဲ့ဒီအကုသိုလ်ကိုထပ်ပြီးရှုတဲ့ဝိပဿနာကအဲ့ဒီအကုသိုလ်ကိုပယ်နိုင်တဲ့စွမ်းအားရှိဒါကြောင့်သူကထပ်ပြီးရှုရနော်ကဲအဲ့ဒီလိုရှုမိတဲ့အချိန်ခါကျတော့ဝေဒနာတွေရှုမိတဲ့အခါကျတော့မှမြတ်စွာဘုရားကနောက်ဆုံးဤသို့မိမိဝေဒနာတို့၌မူလဝေဒနာတို့ကိုအကျဉ်းချင်းရှုလို့ရှိသည်ဖြစ်၍နေ၏ သူတို့ဘာဤဝေဒနာတို့၌မူလီဝေဒနာတို့ကိုအကျဉ်းချင်းရှုလျက်ရှိသည်ဖြစ်၍နေ၏မိမိသူတို့ဘာနှုတ်ဥသားတို့ဝေဒနာတို့၌မူလီဝေဒနာတို့ကိုအကျဉ်းချင်းရှုလျက်ရှိသည်ဖြစ်၍နေ၏အဲ့ဒါကြတော့ဘာပြောတယ်ဣဇဒဗိဒဝေဒနာရှုတော့ဝေဒနာတခုတည်းလားမဟုတ်ဘူးဝေဒနာမရှုခင်မှာရုပ်ကိုရှုထားပြီးဖြစ်တဲ့ဒါကတခုဝေဒနာရှုတဲ့အခါမှာရှင်ဘက်စိတ်စိတ်တွေကိုပါအကုန်လုံးရှုတယ်ဆိုတော့ဝေဒနာမပါတဲ့စိတ်စိတ်တွေဆိုတာရှိလားမရှိတော့ဘူးအကုန်လုံးစိတ်စိတ်တွေအကုန်လုံးရှုရမယ်လို့ဆိုလိုပါတယ်နော် ကဲအဲ့ဒီမှာအစ္ဆဒဗိဒ္ဓယုတ်ဝေဒနာဥဒျံနေတဲ့ခန္ဓာ၅ပါးကိုရှုပြီးတဲ့အခါနောက်တစ်ခုဝေဒနာတို့၌ဖြည့်ကြောင်းတရားနဲ့ဖြည့်ခြင်းသဘောကိုအကျဉ်းချင်းရှုလို့ရှိသည်ဖြစ်ပေမူလိနေ၏ဆိုတော့အတိတ်ကမျိုးစုံမျိုးတော်ခဲ့တဲ့ဝိဇာတနာဥပါဒသင်္ခါရကံတို့ကြောင့်ဝေဒနာဥဆောင်နေတဲ့ခန္ဓာ၅ပါးယုတ်တရားနဲ့တရားတွေထင်ရှားဖြစ်တာကိုသိအောင်ရှုရမယ်။နောက်တစ်ခုဝေဒနာတို့နဲ့ပြည့်ကြောင်းသဘောနဲ့ပြည့်ခြင်းသဘောပေါ့အတိတ်ကမျိုးစုံမျိုးတော်ခဲ့တဲ့ ဝိဇာရဏဥပါဒသင်္ခါရကံဒီဟာနောင်တစ်ချိန်အရတ္တမရမယ်အချိန်ခါမှာအကုန်လုံးခြုံငိမ့်သွားမယ်ပစ္စုပန်မှာထီတော်နဲ့ဝိဇာရဏဥပါဒတွေလည်းအကုန်လုံးခြုံငိမ့်မှာပဲအဲဒီခြုံငိမ့်သွားတဲ့အကျွင့်ကြံမရှိခြုံငိမ့်သွားတဲ့အတွက်နောက်အနာဂတ်ပရိနိဗ္ဗာန်စွတ်တိအခိုင်မှာဝေဒနာဥဆောင်နေတဲ့ခန္ဓာ၅ပါးတွေအကျွင့်ကြံမရှိကုံစင်အောင်ခြုံငိမ့်မယ်အဲဒီခြုံငိမ့်မှုကိုလည်းမြင်အောင်ရှုပါနော်အဲ့ဒီခန္ဓာ၅ပါးတွေရဲ့ဖြစ်ချင်းပြက်ချင်းကိုလည်းခဏပစ္စုပန်ဆိုင်အောင်မြင်အောင်ရှုပါဆိုပြီးဒီလိုဟောထားတယ် နောက်တစ်ခုကြတော့သူอืมကျန်သွားပြန်ပြီဒီမှာလဲနော်စာတစ်ပိုက်ကျန်နေတယ်အဋ္ဌိဝေဒနာတိဝပဏ္ဏတတတိပိစုပတိတဟောတိဒီစာပိုက်ကလေးကျန်နေတယ်နော်အဲဒီလိုရှုလိုက်တဲ့အချိန်ခါမှာဝေဒနာတို့ရဲ့ဖြစ်မှုကိုလှုပ်ပြီးအပြတ်တက်တက်ရှုလိုက်တော့ ဝေဒနာဥဆောင်တဲ့ခန္ဓာ၅ပါးတက်တက်သာရှိလို့တယ်ရူပကာယတက်တက်နာမကာယတက်တက်ဟမ်အဲ့ပရမတ္ထဓာတာတက်တက်သာကျွန်တော်တယ်ကလအမှုံတော်မတွေ့တော့ဘူးအဲ့ဒီလိုအပြတ်တက်တက်ကို မြင်တဲ့အခါမှာဒီပြက်နေတဲ့ဒီသင်္ခါရတရားတွေကိုဝေဒနာဥဆောင်တဲ့သင်္ခါရတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတန်တင်းပြီးတော့ဝိပဿနာဆက်ရှုခဲ့ရင်ဝိပဿနာဉာဏ်တွေလည်းအစဉ်စဉ်ထိုးပါလာမယ်ဝိပဿနာဉာဏ်နဲ့ရှင်တွဲနေတဲ့တတိတွေလည်းအစဉ်စဉ်ထိုးပါလာမယ်ဒါကဟုတ် သင်္ခါရုပ္ပခဉာဏ်အထိအတော့မဟုတ်အနုလောမဂုဏရူပဉာဏ်အထိအကုန်လုံးဟောလိုက်တာပဲအဲ့ဒီဉာဏ်နေဆုံးတဲ့အခါမှာအနိတိဒောသဝိဟရတိနသကေစီလောကေဥပါရိယတိထိုယံတိတနာတိတိတို့ဖြင့်မမိတွယ်မူ၍လိနေဥပါဒနဲ့ခန္ဓာ၅ပါးတည်းဟူသောလောက၌ပဇွန်တရားကိုမျှလိငါငိုင်းဥစ္စာဟုဆွလန်းဆွလီမဆွလန်းတော့ပဲဆိုတော့အရိယာမေညာနဲ့အစဉ်စဉ်ပေါ်လာတဲ့အခါမှာ တဏှာဆွဲမာနဆွဲဒိဋ္ဌိဆွဲဆိုတဲ့အဆွဲတွေအကုန်လုံးပြုတ်သွားမယ်ကိလေသာအလုံးကုန်သွားမယ်အရတ္တဖို့ဆိုက်သွားမယ်အဲ့ဒီအရတ္တဖို့ဆိုက်တဲ့အထိကြင်ကြံကြုံကိုပွားများအထုတ်ပါလို့ဆိုလိုပါတယ်နော်ကဲဒါကဝေဒနာနုပါဒနာပိုင်းဝေဒနာနုပါဒနာပိုင်းပြီးတော့မြတ်စွာဘုရားစိတ်ကိုဆင်ခြင်ခြင်း16ပါးစိတ်တနုပါဒနာပိုင်းကိုဟောတယ်နော်ယဟန်တို့အဘယ်သို့လျှင်ယဟန်သည်စိတ်၌စိတ်ကိုအကျဉ်းချင်းရှုလျက်ရှိသည်ဖြစ်၍နေသည် ယဟန်တို့ဤသာသနာတော်၌ယဟန်သည်ရာဂနှင့်တကွာသောစိတ်ကိုလေရာဂနှင့်တကွာသောစိတ်ဟုသိရာဂနှင့်ရှင်တွဲနေတဲ့စိတ်ကိုလေရာဂနှင့်ရှင်တွဲနေတဲ့စိတ်လို့သိအောင်ရှုရမယ်ဆိုတော့ဘာလဲလောဘမှုစိတ်၈ပါးပဲနော်ရာဂကင်းသောစိတ်ကိုလေရာဂကင်းသောစိတ်ဟုသိအဲဒါကလောဘမှုစိတ်၈ပါးမှာကြံနေတဲ့စိတ်တွေပဲလောကိစိတ်အားလုံးပဲဒေါသနှင့်တကွာသောစိတ်ကိုလေဒေါသနှင့်တကွာသောစိတ်ဟုသိဒါဒေါသမှုစိတ်နှမျိုး ဒေါသကင်းသောစိတ်ကိုလေဒေါသကင်းသောစိတ်ဟုသိဒါကဒေါသမှုစိတ်မှတပတ်ကြံနေတဲ့စိတ်စရိတ်တွေပဲမောဟနဲ့တကွာသောစိတ်ကိုလေမောဟနဲ့တကွာသောစိတ်ဟုသိဒါမောဟကအကုသိုလ်အလုံးမှာရှင်ပါတယ်နော်မောဟကင်းသောစိတ်ကိုလေမောဟကင်းသောစိတ်ဟုသိမောဟကင်းတဲ့စိတ်ဆိုတာကအကုသိုလ်စိတ်မှတပတ်ကြံနေတဲ့လောကီစိတ်တွေပဲနော်လောကီစိတ်စရိတ်တန်ခိတ္တစိတ်ကိုလေတန်ခိတ္တစိတ်ဟုသိတန်ခိတ္တစိတ်ဆိုတာကတော့ ဘုန်းကြီးတို့ကြုံသောစိတ်ဆိုတာကတော့ဟိုနည်းနည်းလေးတွတ်ဆုပ်တဲ့ထိဏမိဋ္ဌာနဲ့ရှင်နေတဲ့စိတ်ကြီးပြောတာပါနော်ဝိခိတစိတ်ကိုလေဝိခိတစိတ်ဟုသိပြန့်လွင်တဲ့စိတ်ဆိုတာကတော့ဘုန်းကြီးတို့ဥဒိစ္စနဲ့ရှင်တဲ့စိတ်တွေပဲနော်မဟေကုစိတ်ကိုလေမဟေကုစိတ်ဟုသိအဲ့ဒါကတော့မိမိတို့ကဇံရတယ်ဆိုရင်ယူဘဝသရဇံအိဘဝသရဇံတွေကိုဆိုလိုပါတယ်အမေကုစိတ်ကိုလေအမေကုစိတ်ဟုသိအဲယူဘဝသရစိတ်မှာတစ်ပါးကကြံတဲ့စိတ်တွေဆိုတော့ကာမစိတ်တွေပြောတာနော် လာဥဒရစိတ်ကိုလိလာဥဒရစိတ်ဟူသည်မိမိတဲ့ပုံပြီးအစင်းမြင့်တဲ့စိတ်ဒါကလာဥဒရဆိုတာနော်မိမိတဲ့ပုံပြီးအစင်းမြင့်တဲ့စိတ်ဆိုတာကတော့အဲ့ဒါကမ္မဝဆရစိတ်ကိုပြောလို့ရင်ပဲဟိုယူပါဝဆရစိတ်အိုက်ပါဝဆရစိတ်တွေကအစင်းမြင့်တယ်အနုဒရ sorry အဲ့ဒီလာဥဒရစိတ်ဆိုတာကခုနကယူပါဝဆရစိတ်အိုက်ပါဝဆရစိတ်တွေဇန်တွေကိုပြောတာပဲနော်အနုဒရစိတ်ကိုလိအနုဟမ် အနုတ္တရစိတ်ကိုလေအနုတ္တရစိတ်ဟုသိအဲ့ဒါကတော့ကာမဝဇ္ဇရစိတ်တွေပဲဟိုဘက်ကယူဝဇ္ဇရစိတ်တွေအာယူဝဇ္ဇရစိတ်တွေကကာမဝဇ္ဇရစိတ်တွေပို့ပြီးအဆင့်မြင့်လို့နော်သမာဟိတစိတ်ကိုလေသမာဟိတစိတ်ဟုသိအောက်မှာရှင်းထားတာလေးပါပါတယ်နော်သမာဟိတစိတ်ဆိုတာကဥပစရသမာဓိအပနာသမာဓိနဲ့ရှင်းနေတဲ့စိတ်ပဲအတ္တမဟိတစိတ်ကိုလေအတ္တမဟိတစိတ်ဟုသိဥပစရသမာဓိအပနာသမာဓိကင်းနေတဲ့စိတ်ပဲဝိမု ക്ത စိတ်ကိုလေဝိမု ക്ത စိတ်သိဇန်တွေက တရင်ကအဖြစ်ကိလေသာတို့မှလွတ်မြောက်သွားတယ်နော်အဲ့ဒါကြောင့်တို့ဝိမုဒ္ဒစိတ်အောဝိမုဒ္ဒစိတ်ဆိုတာကတော့ကိလေသာတို့မှမလွတ်မြောက်သေးတဲ့စိတ်တွေပဲအဲ့ဒါကတော့ကမ္မဝဒရစိတ်တွေကိုအထူးရည်ညွှန်းထားပါတယ်နော်ဒီတော့အဲ့ဒီစိတ်တွေကိုရှုတဲ့အပိုင်းမှာလေယတဝိညာဏံပကတံဟောတိသောနာကေဝလံဝိညာဏမေဝဥပိစတိ ကိလတတ္တေတိဝရမဏံဖုဒမနောဖတောပိဥပိစတိသင်္ဇရဏမာနတင်ညာပိဝိရိယမာနဝေရဏပိသင်္ဇရဏမာနတင်ညာပိစိရိယမာနစိရဏပိဥပိစတိတိဖတ္တပစ္စမေကေယဝပရိက္ခဏတိဆိုပြီးပုံစံတူပဲအထက်ကရာကဖွင့်ထားတယ်ဒီတော့ဆိုလိုတာကစိတ်တော်မီဒီမှာစရတိတ်မပါပဲဖြစ်နေတဲ့စွမ်းအားမရှိဘူးစရတိတ်တွေကလည်းစိတ်စိတ်နဲ့ကင်းပြီးဖြစ်နေတဲ့စွမ်းအားမရှိဘူးဒီစိတ်စရတိတ်တွေကိုရှုတဲ့အခါဝေဒနာအပါဝင်ပေါ့ ဈေးကန်းကဘုန်းကြီးတို့တို့မှစိတ်စရိတ်တွေကစိတ်တဏှာမှလမ်းကြောင်းအတိုင်းသကုဒ္ဒရဝိထိသောတဒ္ဒရဝိထိကန္တဒ္ဒရဝိထိဇိမဒ္ဒရဝိထိကာယဒ္ဒရဝိထိမနောဒ္ဒရဝိထိစတဲ့ဒီလိုဝိထိစိတ်အစဉ်အနေနဲ့ဖြစ်တဲ့ဝိထိစိတ်တွေလည်းရှိတယ်ဝိထိမှာအလွတ်ဖြစ်တဲ့ဝိထိမုတ်စိတ်လို့ခေါ်တဲ့ပရိသန္တေစိတ်ဘဝင်စိတ်သုတိစိတ်တွေလည်းရှိတယ်ဒါကတို့ရဲ့နိယမပဲအဲဒီတော့ဒီပရိသန္တေဘဝတစ်ခုမှာအကောင်းဆုံးဖြစ်တဲ့ဘဝင်စိတ်ကိုပဲပရိသန္တေလို့ခေါ်တာပါ ဘဝတစ်ခုမှာနောက်ဆုံးဖြစ်သွားတဲ့စိတ်ကိုတော့သုတိစိတ်ဆိုပြီးတော့ဒီလိုခေါ်လိုက်တယ်အားလုံးကတော့ဘဝင်စိတ်နဲ့ပုံစံတူပဲအဲ့တော့ဘဝင်စိတ်တွေလည်းရှိတယ်ဝိတိစိတ်တွေလည်းရှိတယ်ဒီတော့ဒီစိတ်ကိုရှုရမယ်ဆိုတော့ခုသရာဂစိတ်ဝိတရာဂစိတ်အဲ့ဒီစိတ်တွေကြတော့သရာဂစိတ်ကြတော့သူကဘဝင်စိတ်မဟုတ်တော့ဘူးရာဂရှင်နေတဲ့စိတ်တွေဆိုတော့သူတို့ကဇောနည်းနည်းလေးနားထောင်ကြည့်တော့မဟုတ်လောဘရှုတော့မယ် အဲ့ဒီလောဘကလောဘဇောအနေနဲ့ဖြစ်တယ်ဆိုတော့အဲ့ဒီလောဘမှုဇောရဲ့အရှိမသကုဒ္ဒရဝိထိဖြစ်ခဲ့မယ်ဆိုရင်အဲ့ဒီအရှိမဘာတွေရှိမလဲပြစ္ဆဒရဝန်ဇံသကုဝိညာဉ်တံပရိဆိုင်တန်တိရဏဝုံထောဝုံထောမပါဘဲနဲ့အဲ့ဒီဇောကဖြစ်ရောဓမ္မတာမရှိဘူးအဲ့ဒီဝုံထောကလည်းရှေ့ကပြစ္ဆဒရဝန်ဇံသကုဝိညာဉ်တံပရိဆိုင်တန်တိရဏတို့မပါဘဲနဲ့ဖြစ်ရောဓမ္မတာမရှိဘူးသူကဒါသူ့ရှုခြင်းနိဇောက ခုနှစ်ကြိမ်များသောအဖြစ်ဖြစ်တယ်။ဇောပြီးလို့ရှိရင်အာယုံကတိတ်ထင်ရှားနေတဲ့အာယုံဖြစ်ခဲ့ရင်လေတရားယုံကဖြစ်ပြန်တယ်။ဒီတော့သူတို့ဖြစ်တဲ့နေရာမှာလမ်းကြောင်းအတိုင်းမိမိကရှုရမှာ။မိမိရှုခြင်းလို့ရှောက်ရှုပြီးတော့ဘုန်းကြီးဟိုတက္ကရာကရှောက်တယ်။ဟိုဘုန်းကြီးတစ်ပါးကစာအုပ်တို့ရေးတယ်တဲ့။ချစ်ရင်ချစ်တယ်လို့မှတ်တဲ့။ဒုက္ခပဲနော်။ အဲ့တော့ဘုရားရှင်ရှုစီခြင်းနဲ့ပုံစံနဲ့တော့တခြားစီဖြစ်မနေဘူးလားတခြားစီဖြစ်နေတယ်ဒီကမကြီးတွေအဲ့လိုမှတ်ကြည့်ပါဘာဖြစ်လာမလဲအိမ်မှာတိမှာပဲဟုတ်တော့လားအဲ့တော့ဒီရာဂနဲ့ရှင်တဲ့စိတ်ကိုမှတ်ချင်ရင်မိမိတို့ကခုနကစက္ခုယူပါယုံကိုအကြောင်းပြုပြီးဖြစ်ပေါ်တဲ့ရာဂဆိုရင်စက္ခုဒရဝိသီအဲ့ဒီမှာဘဝင်တွေချပြီးမနောဒရဝိသီတွေဖြစ်မယ် စစချင်းနံကမထံကိုစအထုတ်တဲ့ပုဂ္ဂိုလ်ကဒီဘဝင်ကိုသိသိတတ်ဖို့တော်တော်လေးခက်ခဲပါတယ်။စကုဒ္ဒရာဝိသီတွေစတဲ့ဒီလိုဝိသီတွေကိုသိသိဖို့ဆိုတာလည်းတော်တော်လေးခက်ခဲတယ်။ခက်ခဲတဲ့အတွက်ဝိသုဒ္ဓိမေအထေကရာကတော့အကရေသမထယန္တိကသမထဇန်တွေကိုအခြေခံပြီးမှဝိပဿနာကုတဲ့ပုဂ္ဂိုလ်ဖြစ်ခဲ့ရင်အဲဇန်နံတရားတွေကိုအရင်စပြီးအရှုခိုင်းတယ်။ဘာကြောင့်လဲ။ဇန်ကတဏှာကြီးဝင်စားရင် ဒီဇာဏဝီထိကတဏှာကြီးလုံးလုံးဇက်တက်ဖြစ်နေဇန်စိတ်တည်းနနာယဝင်စားနိုင်ရင်ဒီဇန်စိတ်တွေကနနာကြီးလုံးလုံးဇက်တက်ဖြစ်နေတယ်အရှင်အဝသိကောင်းတယ်အဲ့ဒီစိတ်တွေကိုလှမ်းပြီးရှုမယ်ဆိုရင်ရှုလို့နည်းနည်းလေးလွယ်ကူတယ်ဘာဖြစ်လို့လွယ်ကူလဲဆိုတော့ဒီတမ္ပရာပိုင်းကိုအထုတ်စဉ်အခါတည်းကဒီယောဂီပုဂ္ဂိုလ်ကဝိတ္တပရမဇံကိုဝင်ရှုမယ်ဆိုရင်ဝိတ္တဝိสารပိတိဒုက္ခဧကခရဒီဆိုင်က၅ဘက်ကသူကရှုတတ်ပြီးဖြစ်နေတယ် အဲ့ဒီဆိုင်က၅ပါးကိုဒီဝိပဿနာဘက်ရောက်တဲ့အခါကျတော့မလုပ်ရလဲအကျဉ်းများစွာဖြစ်နေတာကိုမြင်အောင်ရှုရတယ်ဘယ်လိုရှုမလဲပရမမိမိရရှိတဲ့ဒီဇံအာနာပါနပဲဆိုကြပါစို့နော်အာနာပါနဇံကိုသိချင်းသိသိချင်းအာနာပါနကမ္မထံကိုပြန်အထုတ်ရတယ်ပြန်အထုတ်လိုက်တဲ့ကဒီကကြည်လင်တော့ပါတဲ့နမိတ်ကလက်ကျင်ထားတော့မကြာမီချက်ချင်းပေါ်လာတယ်ပေါ်လာတဲ့အခါဒီကြည်လင်တော့ပါတဲ့နမိတ်ကိုအာယုံယူပြီးတော့ပရမဇံကိုဝင်စားရတယ်ဝင်စားပြီးတဲ့အချိန်ခါမှာမိမိက တမာတိတော်တော်လေးအားကောင်းနေပြီဆိုလို့ရှိရင်ပထမဇာမထပ်ပြီးတာ ਨੇ ပထမဇာရဲ့အာယုံဖြစ်တဲ့ဒီအာနာပါနကြည်လင်တောက်ပါနေတဲ့အာနာပါနပြိဘာကနမိတ်နဲ့ဒီဘဝင်မနောအကြည့်ကိုပူတွဲသိသိလိုက်သိသိလိုက်တဲ့အခါမှာဒီဘဝင်မနောအကြည့်ကမနောဒွါရခေါ်တဲ့ဒီအာနာပါနပြိဘာကနမိတ်ကမနောဒွါရခေါ်တဲ့ဘဝင်မနောအကြည့်မှာလာပြီးထင်လိုက်တဲ့နဲ့ဒီပိုင်းနဲ့ထဲအဲ့ဒီဆိုင်ကငါးပါးကသိသိလို့ရတယ်ဒါပြင်လည်းအဲ့ဒီလို့ အာနာပါနဲ့နမိတ်ကိုသိသိတာနဲ့ဘဝင်မနောကြီးကိုသိသိတာနဲ့အဲ့ဒါက20စက္ကန့်30စက္ကန့်40စက္ကန့်50စက္ကန့်လောက်ကြာသွားရင်တော့သိမရအောင်ချက်ချင်းကိုသူကရှုမှရတယ်အဲ့ဒီလေချက်ချင်းရှုနိုင်အောင်ဒီဇိုင်းကားတွေကိုဝတိပေါ်နိုင်အောင်လေ့ကျင့်ထားပါတယ်ကြိုတင်ပြီးတော့နော်ဇိုင်းကားကိုသိသိလို့ရတာနဲ့တပည့်နေတဲ့အဲ့ဒီဇိုင်းကားတွေအကျဉ်းများစွာဖြစ်နေတာငါလုံးငါလုံးငါလုံးဇိုင်းကားငါးပါးငါးပါးငါးပါးငါးပါးအကျဉ်းများစွာဖြစ်တာကိုမြင်အောင်လေ့ကျင့်ရတယ်မရရင်ပြန်ပြီးဇံဝင်စားလိုက် ဇမ္မထရင်ပြန်ပြီးသိသိလိုက်အဲ့ဒီလိုလင်းကျင်ရတယ်ဒီငါးလုံးငါးလုံးကိုတည်တည်ကြကြစနစ်တကျသိသိတတ်မှကြံနေတဲ့ဖတ်တာဝေဒနာစတဲ့စိတ်ကလေးတွေကိုအတိစိတ်ကစပြီးဖြစ်စီပေါ့အတိစိတ်ဇန်စိတ်ပေါ့နော်အဲ့ဒီစိတ်ကလေးကိုဝิญဉ်ဝิญဉ်ဝิญဉ်လို့သိသိကြည့်ဒီဝิญဉ်ကိုသိချာအကျင့်များစွာရှုလို့ရပြီဆိုမှဝิญဉ်နဲ့ရှင်တွဲပြီးတော့ဖြစ်ပေါ်နေတဲ့ဖတ်တာပေါ့ဝิญဉ်ဖတ်တာနှစ်ခုနှစ်ခုနှစ်ခုနှစ်ခုအာတခါဇံပြန်ဝင်စားလိုက်ဇံမထပြီးတခါသုံးခုသုံးခုသုံးခု ဇံဝင်စားလိုက်ဇံမထပ်ပြီးလေးခုလေးခုအဲ့လိုတစ်ဖြည်းဖြည်းတိုးတိုးတိုးတိုးပြီးတော့သိသိရပါတယ်ဇံဏတရား34လုံးအဲ့ဒီ34လုံးကိုဗျိုင်းလူဖြစ်နေတာကိုသိသိလို့အောင်မြင်ပြီဆိုတဲ့အချိန်ခါကြတော့မှကြံနေတဲ့ဇာဏတရားတွေကိုဆက်သိသိဇာဏတရားတွေသိသိလို့အောင်မြင်တဲ့ပုဂ္ဂိုလ်ကဒီသက္ကုဒ္ဒရဝိသိစတဲ့ဇာဏတရားတွေကိုပြန်သိသိမှဆိုရင်လွယ်ကူတယ်သို့တော့ဘိုးလွယ်ကူတာကတော့မနောဒ္ဒရဝိသိကဘိုးလွယ်တယ်ဘာဖြစ်လို့လဲမနောဒ္ဒရဝိသိမှာကမနောဒ္ဒရဝဇံကတစ်ကြိမ်သောခုနှစ်ကြိမ် ရန်ခါတရားယုံနှစ်ကြိမ်ဒီလောက်ပဲဇောစိတ်စိတ်တဲ့ခဏအရေအတွက်နည်းတယ်အရေအတွက်နည်းနည်းကနေစသိသိလိုက်ရင်နောက်တော့အရေအတွက်များနေတဲ့ဒီသက္ကုထရဝိသီတို့လိုဇန်နန္တရားတွေကိုလှမ်းသိသိသိသိလို့ရပါတယ်နော်ဒါကဟိုစနစ်ကိုမိမိတို့ကသတိချာချာပိုင်ပိုင်နေနေသိဖို့လိုတယ်ဘယ်ပုံဘယ်ဘက်ဘယ်နည်းလားအဖြစ်ရှုရမယ်ဆိုတာကိုအထက်ကရာကဘယ်လိုဖွင့်ဆိုထားတယ်ပါဠိတော်ကဘယ်လိုဟောထားတယ်ဒီနည်းစနစ်တွေကိုသိဖို့လိုပါတယ်နော် အဲ့ဒီနိစ္စနည်းအတိုင်းမိမိကလိုက်နာပြုကျင့်မယ်ဆိုရင်ဒီစိတ်စိတ္တိတွေဟာသိသိလို့ရပါတယ်ဒီနံတရားတွေဟာသိသိလို့ရပါတယ်အကယ်၍သိသိလို့ရှုလို့မရနိုင်ဘူးဆိုရင်မြတ်စွာဘုရားဟောပါမလားမဟောပါဘူးမသိနိုင်ရင်လည်းနိဗ္ဗာန်မရဘူးသိမှနိဗ္ဗာန်ရမယ်လို့လည်းအတိအကျဟောနေတယ်ဒီတော့နိဗ္ဗာန်ကိုလိုချင်တယ်ဆိုရင်လည်းမိမိကဘာလုပ်ရမလဲသိအောင်ကြိုးစားဟာမဖြစ်နိုင်ပါဘူး အဲ့ဒီလိုလက်မလျှော့နဲ့ဘုန်းကြီးကဖြစ်နိုင်တဲ့ပုဂ္ဂိုလ်တွေဒီမှာလက်တွေ့တရားဟောခိုင်းမလို့ဟုတ်တယ်မလားဖြစ်ပါတယ်မိမိတို့ကနီးစနစ်ကိုလိုလလနဲ့သေသေးချာချာကြက်ကြက်နဲ့လေ့လာဖို့တော့လိုတယ်သို့တော့ဦးနောက်တည်းရှုံသွားမှတော့မလာပါနဲ့နော်ဦးနောက်တည်းရှုံသွားမှလာရင်တော့သိမလွယ်တော့ဘူးဟုတ်တယ်မလားကဲအဲ့ဒီစိတ်ကိုစနစ်တကျရှုနိုင်တဲ့ပုဂ္ဂိုလ်ကစိတ်မရှုခင်မှာဘာကိုရှုရလဲ ရုပ်ကိုရှုထားပြီးပြမယ်ရုပ်နဲ့ဒီစိတ်စိတ်လေးတွေနဲ့ပေါင်းလိုက်တော့ခန္ဓာ၅ပါးပဲရုပ်နဲ့နှစ်ပါးခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးကိုအစ္ဆဒဗိဒတခါဆက်ရှုအစ္ဆဒဗိဒရှုနိုင်တော့အကြောင်းတရားတွေဆက်ရှုအကြောင်းတရားဖြစ်လို့အကျုပ်ခန္ဓာ၅ပါးဖြစ်ပုံအကြောင်းတရားချုပ်လို့အကျုပ်ခန္ဓာ၅ပါးချုပ်ပုံဆက်ရှုဒီခန္ဓာ၅ပါးတို့ရဲ့ဖြစ်မှုပြမှုကိုခဏပြစ္ဆုတ်ပန်ဆက်အောင်ရှုပြီးတဲ့အခါကျတော့မှအပြည့်တက်တက်ကိုအာယုံယူရှုတယ်နော် အပြတ်တက်တဲ့ကိုအာရုံပြီးတော့ဒီလက္ခဏာရေးသုံးတာတင်ပြီးဆက်ရှုလိုက်ခဲ့ရင်ဝိပဿနာဉာဏ်လေးကရင့်ကျက်ပြီးအစဉ်စဉ်ဒိုးပါသွားမယ်ဝိပဿနာဉာဏ်နဲ့ရှင်နေတဲ့တတိလည်းအစဉ်စဉ်ဒိုးပါပြီးတော့အကောင်းသွားမယ်အဲ့ဒီအချိန်ခါမှာအရိယာမဉ္ဇဏ်ဖွဉာဏ်တွေကအကောင်းမောင်းတန်နေတဲ့ဝိပဿနာဉာဏ်တို့ရဲ့အဆုံးမှာဖြစ်ပေါ်လာမှာဖြစ်တယ်အစဉ်စဉ်သောအရိယာမဉ္ဇဏ်ဖွဉာဏ်တွေကကိလေသာတွေကိုအကျွမ်းမဲ့ပယ်တတ်လိုက်တဲ့အတွက် ကိလေသာတို့မှလုံးဝလွတ်မြောက်တဲ့အရတ္တဖို့အထိဆက်ရောက်သွားနိုင်ပါတယ်ဒါစိတ်တဏှုပဒနာရှင်လည်းဆက်ရောက်တယ်သို့တော့နီးစနစ်ကိုသိဖို့တော့လိုတယ်နော်အသိစိတ်ကလေးတစ်လုံးကိုရှုရင်ရတယ်ဆိုပေမဲ့လို့အသိစိတ်တစ်လုံးနဲ့ရှုခိုင်းတာတော့မဟုတ်ပါဘူးနော်အသိစိတ်မရှုခင်မှာအသိစိတ်ကိုရှုတတ်ရေးအတွက်ကဘာလို့လဲရုပ်ကိုရှုထားပြီးဖြစ်ဖို့လိုတယ်အသိစိတ်တစ်လုံးရှုတတ်ပြီးဆိုရင်အသိစိတ်တစ်လုံးက အသေးစိတ်နဲ့ရှင်းပြပြီးစရိသိတ်တွေနဲ့အမြဲတမ်းဖြစ်နေတော့ဒီစရိသိတ်တွေကိုပါပူတွက်ပြီးသိသိတတ်ဖို့ရှုတတ်ဖို့လိုတယ်။သို့တော့သူတို့ကဝိတိစဉ်အတိုင်းဖြစ်နေတဲ့အတွက်ဝိတိစဉ်အတိုင်းပထမရှုတတ်အောင်လေ့ကျင့်ရ။အဲလိုလေ့ကျင့်ပြီးတဲ့အခါကျတော့မှအကြောင်းတရားတွေကိုရှာဖွေတဲ့အပိုင်းမှာဒီဘဝင်စိတ်ကိုဘဝင်စိတ်စရိသိတ်တွေကိုပါရှုလို့ရပါတယ်နော်။အကြောင်းတရားတွေကိုရှာဖွေတဲ့အပိုင်းမှာပြိဋ္ဌာန်တွေတဲ့အောင်ယုံနာတွေကိုမိမိကပြောင်းပြန်လှန်ပြီးသိသိနိုင်လို့ရှိခဲ့ရင်အဲ့ပြိဋ္ဌာန်တွေနဲ့ နောက်မှကပ်ပြီးတော့ဒီဘဝင်စိတ်ကစဖြစ်လာတာပရိသန္ဓေပြီးတာနဲ့ဘဝင်16ချိန်လောက်ပေါ်လိစာရအတိအကျဖြစ်လာတယ်အဲ့ဒီအနေနောက်ပိုင်းမှာတော့အမိဝမ်းတွင်မှာတော့များလုံးအဖြစ်ဘဝင်မဲ့အကြများနေပါတယ်ပရိသန္ဓေတည်နေတဲ့ပုဂ္ဂိုလ်ရဲ့တန်တမအင်္ဂလိပ်ကလည်းမပြည့်စုံသေးတော့သကုဒ္ဒရဝိသီတို့သောတဒေါရဝိသီတို့ဖြစ်နိုင်တဲ့ဆွမ်းအားတွေတိတ်မရှိသေးပါဘူးနော်သူကအာပလာရတွေကအားနေနေပါသေးတယ် ဘာပဲဖြစ်ဖြစ်ပေါ့ဖြစ်ခဲ့မယ်ဆိုရင် ဖြစ်ခဲ့တဲ့အတိုင်းပဲအဲ့ဒီစိတ်စကတိတွေကိုရှုနိုင်ခဲ့ရင်အဲ့ဒီမှာဈာထဲမှာအဖြစ်များနေတဲ့ဒီဘဝဏတရားတွေကိုပါရှုလို့ရပါတယ်နော်ကဲနောက်တစ်ခုဘုန်းကြီးတို့စိတ်တန်ဓုပဒနာပြီးတော့ဟိုဘက်မှာဘာမြတ်စွာဘုရားဆက်ဟောလဲဆိုတော့သဘောတရားတို့ကိုဆင်ញင်ခြင်း၅ပါးဒီမှာအပိုင်းကြီး၅ပိုင်းခွဲပြီးတော့ဟောပါတယ်။စာမျက်နှာ50မှာနော် နိဝရဏတရား၅ပါးကိုဆင်ခြင်ခြင်းအပိုင်းအဲ့ဒီအပိုင်းကတော့အတ္တကရာအပွင့်ရဖတ်တာကိုဥတည်ပြီးရှုတဲ့အပိုင်းပဲနော် ဖတ်တတ်ကိုဥတည်ပြီးတော့နိဝရဏ၅ပါးဥဆောင်နေတဲ့နံတရားတွေကိုရှုရမယ်အပိုင်းပါနော်သို့တော့အဲ့မှာနိဝရဏတရား၅ပါးတင်ရှုတာမဟုတ်ဘူးရှုခက်ကပုံစံတစ်မျိုးဘုရားဟောထားပါတယ်နော်ယဟန်တို့အဘယ်သို့လျင်ယဟန်ဒီသဘောတရားတို့၌ဓမ္မသဘောတရားတို့၌ဓမ္မသဘောတရားဟုအကျဉ်းချင်းရှုလင့်ရှိသည်ဖြစ်နေလေသည်ယဟန်တို့ဤတဂရတို့၌ယဟန်သည်နိဝရ၅ပါး ဓမ္မသဘောတရားတို့၌ဓမ္မသဘောတရားဟုသဘောသဘောတရားတို့ကိုအကျဉ်းချင်းရှုလင့်ဖြစ်၍နေ၏ယဟန်တို့အဘယ်သို့လေယဟန်သည်နိရနိဝရဏ၅ပါးဓမ္မသဘောတရားတို့၌သဘောတရားတို့ကိုအကျဉ်းချင်းရှုလင့်ရှိသည်ဖြစ်၍နေသည်။ယဟန်တို့ဤသာသနာတော်၌ယဟန်သည် မိမိတန်တာ၌ကာမိဆန္ဒရှိလျင်လီငါဤတန်တာ၌ကာမိဆန္ဒရှိသည်ဟုသိ၏ကာမိဆန္ဒဆိုတာကလောဘပါပဲနော်ကာမဂုဏ်၌လိုလားတတ်မဲ့နေတဲ့ဆန္ဒကိုကာမိဆန္ဒလို့ခေါ်ပါတယ်နော်အာယုံ၅ပါးကာမဂုဏ်တရားတွေအပေါ်မှာတွေ့တာမင်မောနေတဲ့ဆန္ဒတခုပဲနော်ဒါလောဘပဲနော်ဒီတော့ဒီလောဘကိုရှုပါလို့ဘုရားကဟောနေတယ်အဲဒီတော့ကာမိမိမိတဏ္ဍာနဲ့ကာမိဆန္ဒရှိလျင်လီငါဤတဏ္ဍာနဲ့ကာမိဆန္ဒရှိသည်ဟုသိ၏ မိမိတဏ္ဍာနဲ့ကာမိသန္တာမရှိလျင်လီငါဤတဏ္ဍာနဲ့ကာမိသန္တာမရှိဟုသိမရှိရင်လည်းမရှိဘူးလို့သိရမယ်ဆိုတော့ဉာဏ်နဲ့ဝိသိစိတ်တွေဖြစ်နေတယ်ဆိုလိုတာကနော်ရှိရင်ရှိတယ်လို့သိရမယ်ဆိုတော့လောဘဥဆောင်နေတဲ့စိတ်စိတ်တွေဖြစ်နေတော့သူတို့ကဝိသိစဉ်တိုင်းဖြစ်ကြပါတယ်နော်ဝိသိစဉ်တိုင်းဖြစ်တော့သူတို့ဖြစ်တဲ့ဝိသိစဉ်အတိုင်းမိမိကရှုတတ်ဖို့လိုတယ်သူတို့ကမောက်ကမဖြေယောဓမ္မတာမရှိဘူးစိတ်တဏှိယမလမ်းကြောင်းအတိုင်းပဲဖြစ်နေတယ်ဒါကဝိသိစိတ်တွေပဲနော်အဲဒီတော့ မိမိတဏ္ဍာနဲ့ကာမိသန္တာမရှိလင်လင်ငါဤတဏ္ဍာနဲ့ကာမိသန္တာမရှိဟုသိဆိုတော့မိမိကရှူပွားလိုက်တဲ့အချိန်ခါမှာဒီကာမိသန္တာကပျောက်ကွယ်သွားခြင်းလည်းသွားမယ်တရင်ကအဖြစ်နော်ရှူပွားတတ်လို့မရှိတဲ့အခါမှာဆိုတော့ဝိပဿနာဉာဏ်ကြီးဖြစ်နေတော့အဲ့ဒီဝိပဿနာဉာဏ်ကြီးကိုရှုရမယ်လို့ဆိုလိုတာပါဒါမှမဟုတ်ဉာဏ်နဲ့ဇဏ္ဏတရားတွေဖြစ်နေခိုက်မှလည်းသူမဖြစ်ဘူးသို့မဟုတ်ဉာဏ်နဲ့စိတ်စိတ်တွေဖြစ်နေတဲ့အချိန်ခါမှလည်းသူမဖြစ်ဘူးမဖြစ်တဲ့ဉာဏ်နဲ့စိတ်စိတ်တွေအခိုက်မှလည်းသူကလိုက်ရှုရမှာဖြစ်တယ်နော်ဒီတော့ ကာမိဆန္ဒတခုတည်းရှုတာဟုတ်သလားမဟုတ်တော့ဘူးကာမိဆန္ဒမှာတပတ်ကျန်တဲ့စိတ်စိတ်တွေကိုလည်းလိုက်ပြီးတော့ရှုရတော့မယ်ဒီလိုနန္တရားတွေကုန်ပြီအဲ့နန္တရားရှုမဲ့ပုဂ္ဂိုလ်ကဘာလဲယုံတရားရှုထားပြီးဖြစ်ရမယ်ပေါင်းလိုက်တော့ခန္ဓာ၅ပါးပဲဟုတ်တယ်မလားနော်နော်မိမိတန်တန်၌မဖြစ်သေးသောကာမိဆန္ဒဖြစ်ကြောင်းကိုလည်းသိဒီကာမိဆန္ဒဘယ်လိုအကြောင်းတရားကြောင့်ဖြစ်တယ်လဲဖြစ်ပေါ်တဲ့အကြောင်းတရားကိုလည်းဟုတ်တိုင်းမှန်စွာသိရမယ် ဖြစ်ပေါ်စေတတ်တဲ့အကြောင်းတရားကိုလည်းဟုတ်တိုင်းမှန်စွာသိရမယ်အထူးသဖြင့်တော့ဘုန်းကြီးတို့အာယနိသောမနတိကာရခေါ်ပါတယ်နော်နိမန်လမ်းမှန်နှလုံးမသွင်းတတ်ဘူးဘယ်လိုလဲဆိုတော့ဘုန်းကြီးတို့ဒီခန္ဓာ၅ပါးယုတ်တရားနာတရားတွေကအနိစ္စတရားမှန်တယ်ဒုက္ခတရားမှန်တယ်အနတ္တတရားမှန်တယ်အတုပတရားတွေမှန်တယ်မိမိကအိဋ္ဆပဲဒုက္ခပဲအတ္တပဲသုဘပဲလို့သွားနှလုံးသွင်းခဲ့ရင်တော့ဒါနိမနေလမ်းမှနေပြီနောက်တစ်ချက်ဘုန်းကြီးတို့ဒီ ခန္ဓာကိုယ်ဓာလေးပါးစိုက်ရှုကြည့်ပါကလအမှုံလေးတွေပဲဖြစ်တယ်နော်ကလတင်ဓာခွင့်ရုပ်ပရမတ္တသက်ရှိတယ်နာမ်ကြရင်ဆက်သိသိရင်နာမ်ပရမတ္တသက်ပဲရှိတယ်ဣဇဒမသိသိလို့အောင်မြင်တဲ့ပုဂ္ဂိုလ်ကဗိဓာကိုပြောင်းလိုက်ပြီဆိုရင်ဗိဓာမှာလည်းယုံနာတသက်ပဲရှိတယ်အဲ့ဒီယုတ်တိနန္ဒီကပရမတ်ကိုဆိုင်အောင်မိမိတို့ကသိသိနိုင်ရင်ဖြစ်ပြီးပြက်နေတာကိုပါမြင်တယ် ဒါကသားပဲဒါကသမီးပဲဒါကယောက်ျားပဲဒါကမိန်းမပဲဒါကအဖိုးကြီးပဲဒါကအဖွားကြီးပဲလို့ပြောယူလောက်အောင်အချိန်ကာလမရှိဘူးဒါကသားပဲသမီးပဲယောက်ျားပဲမိန်းမပဲအဖိုးကြီးပဲအဖွားကြီးပဲလို့သွားပြီးဆွဲယူလိုက်ရင်ဒါကအာယောနိသောမနတိကာရအဲ့ဒီအာယောနိသောမနတိကာရကအခြေခံအကြောင်းရင်းပဲနော်အဲ့ဒီအကြောင်းတရားတွေကိုလည်းဟုတ်တယ်မှသာသိမယ်ဒါကအနိကဆုံးအကြောင်းတရားဝေးတဲ့အကြောင်းတရားတွေကတော့ဘုန်းကြီးတို့ ကြံနေတာတွေလည်းရှိပါတယ်ဟိုရှုတဲ့နာကမရပိုင်းရှုခွက်မှာတော့ဘုန်းကြီးတို့အသေးစိတ်ရေးထားပါတယ်နော်ဒီအာယနိတော်မနတိကာရတခုတည်းကြောင့်ဒီပစ္စုပန်အကြောင်းမှဖြစ်တာတော့မဟုတ်ဘူးဆံရအာယုံရှိရမယ်ဒီအာယုံကဒီဆံရဒွါရတွေမှာလာပြီးတော့ပေါ်ရမယ်ရိုက်ခတ်ရမယ်အဲ့ဒီခါမှမှမိမိကနှလုံးသွင်းမှားတယ်နှလုံးသွင်းမှားလိုက်တဲ့အတွက်ဒီအကုသိုလ်တရားတွေကပေါ်လာတယ်ဒါကပစ္စုပန်ကြောင့်သို့တော့အတိတ်ကြောင့်လည်းရှိပါတယ်နော် ဒါကြောင့်အတိတ်ကြောင့်ပြစ္ဆုတ်ပန်အကြောင်းစတဲ့ဒီအကြောင်းတရားတွေကြောင့်ထင်ရှားဖြစ်နေတာကိုသိအောင်ရှုရမယ်နော်နောက်တစ်ခုမဖြစ်သေးသောကာမ